ဒီကနေ့သာသနာတော်နှစ်2565ခုကောဇာနှစ်1383ခုတော်သလင်းလာပြီကျော်14ရက်2021ခုနှစ်ဆယ်လပိုင်း4ရက်တနင်္လာနေ့ညချမ်းခါကာလမှာစကိုင်းမြို့ရွှေမင်းဝံရက်ကွက်တစ္ဆာရွှေစီကျောင်းတိုက်အတွင်းမှာဘုံဘုံတို့ 38ပြာမင်္ဂလာတရားဒေသနာတော်ဆိုပြီးတော့ဟောလာတာဒီကနေ့မင်္ဂလာတရားတော်အပိုင်း34အတောကမင်္ဂလာဖုဒ္ဓတ္တလောကဓမေဟိစိတ်တံယတ္တနာကံပတိအတောကံဝိရဇံခေမံဧတံမင်္ဂလမုဒ္ဓမံဒီကထာတော်မြတ်ထဲကဒုတိယမင်္ဂလာဖြစ်တဲ့အတောက မင်္ဂလာအကြောင်းပြောနော် ဆင်းရဲချမ်းသာတဘာဝတွေ့ကြုံနေကြလူတိုင်းပဲကောင်းဆိုးနှစ်တန်အစုံတွဲလို့တလဲစီလဲအမြဲနေလောကရန်ကြုံမဖြုံစရန်ပေါ့မတုံစမ်းနဲ့စိတ်ခိုင်စီတောကကိုထိန်ရမသိန်အင်းငိမ့်ချမ်းသာနေအဲ့ဒါမှဗုဒ္ဓဝါဒကဗမင်္ဂလာတွေတဲ့ဟိုနေ့ကလောကရန်တရားနဲ့တွေ့လာရင်မိမိရဲ့စိတ်ကိုလောဘဒေါသတို့ဖြင့် မတုံအောင်မလှုပ်အောင်ထိမ့်သိမ့်နိုင်ခြင်းသည်မင်္ဂလာတရားဆိုတာကိုပြောခဲ့တယ်နော်ဒီနေ့တော့ဘုန်းဘုန်းတို့ရဲ့စိတ်ထဲမှာပျက်စီးမှုတွေနဲ့ကြုံလာရင်ဖြစ်ပေါ်လာတတ်တဲ့စိုးရိမ်ခြင်းဆိုတဲ့တောကတရားမဖြစ်ပေါ်အောင်ထိမ့်သိမ့်နိုင်ရင်မင်္ဂလာဆိုတာနဲ့ပတ်သက်ပြီးတော့နာယူကြမယ်ပေါ့နော်တကယ်စင်စစ်စိုးရိမ်တယ်ဆိုတာကအနာဂံဖြစ်ပြီဆိုရင်ကိုပဲ ဒေါသဒေါမနတတရားတွေကို ပေရှားတော်မူနိုင်တဲ့အတွက်ကြောင့်စိုးရင်ခြင်းကတော့မရှိတော့ပါဘူးဟုတ်လားဒါကြောင့်မြင်မာတဲ့အတိတူးညံတူးတွေကိုရမသာလျင်ပြည်ပြည်ဝါဝါပြည့်စုံနိုင်တဲ့မင်္ဂလာတရားဟိုတို့ပုထုဇဉ်တွေရဲ့တန်တမှာဒီမင်္ဂလာတရားနဲ့ပြည့်စုံဖို့ဆိုတာပြည်ပြည်ဝါဝါကြီးပြည့်စုံဖို့ဆိုတာမလွယ်ဘူးပေါ့နော် သို့တော်လည်းပဲကိုလည်းကိုအတိုင်းတာနဲ့ကိုစိုးရင်စရာတွေကြုံတိုင်းမစိုးရင်ရအောင်ငိုကြွေးစရာတွေကြုံတိုင်းမငိုကြွေးမိအောင်မိမိတို့ရဲ့စိတ်ကိုယောနိတော်မနတိကာရလို့ဆိုတဲ့မှန်မှန်ကန်ကန်စဉ်းစားဆင်ခြင်သုံးသပ်ခြင်းဖြင့်၎င်းတရားတော်မြတ်ကိုစ조사အထုတ်လို့ရရှိထားတဲ့အတိညာတို့ဖြင့်၎င်းဖြစ်ပေါ်လာမဲ့တောကပရိဒေဝကိုတားဆီးနိုင်မယ်ဆိုရင် ကိုလည်းကိုအတိုင်းတာနဲ့ကိုအတောကဆိုတဲ့မင်္ဂလာတရားနဲ့ပြည့်စုံမယ်ပေါ့နော်အဲ့ဒါဘုမတို့ဒီမင်္ဂလာတရားနဲ့ပတ်သက်ပြီးတော့တောကဆိုတာဘာလဲအဲ့ဒီတောကတွေကဘာကြောင့်ဖြစ်တာလဲအဲ့ဒီတောကဆိုတဲ့မီးကိုဘလို့နှိမ့်သက်မလဲလို့အကျဉ်းများဖြင့်တောကနဲ့ပတ်သက်ပြီးတော့၃ချက်လောက်ဘုမတို့ပြောမယ်လို့စီစဉ်ထားတယ်နော်တောကဆိုတာဘလို့တဘာဝလဲ အဲ့ဒီတောကကဘာကြောင့်ဖြစ်တာလဲအဲ့ဒီဖြစ်ပေါ်လာတဲ့တောကတွေကိုဘယ်လိုနီလန်းနဲ့ညှိမ့်တတ်မလဲဟုတ်ပြီနော်အဲ့တော့တောကဆိုတာဘာလဲဆိုရင်တောကဆိုတာပျက်စီးမှုတွေတွေ့လို့သို့မဟုတ်ပျက်စီးမှုတွေတွေ့မှာစိုးလို့ကိုယ်စိတ်ထဲမှာစိုးရိမ်တဲ့သဘောပဲပျက်စီးမှုတွေ့လို့တချို့စိုးရိမ်ကြတာဒါတော့ထင်ရှားပါတယ်ဟောတချို့ကြတော့ပျက်စီးမှုကမတွေ့သေးဘူး ဒါပေမဲ့ပျက်စီးမဲ့အရေးအယောင်တွေတွေ့လာတယ်မြင်လာတယ်အဲ့လိုပျက်စီးမှုအရေးအယောင်တွေပြလာလို့ပျက်စီးတော့မဲ့အနေအထားမျိုးကျုံလာပြီဆိုရင်ပျက်စီးမှုတောင်မကြုံရသေးဘူးသူကဘာဖြစ်နေပြီတော့စိုးရိမ်နေပြီဟုတ်လားဒါကြောင့်ပျက်စီးမှုမြန်တွေ့လေမလားမတွေ့ခင်မှာကြိုးပြီးတော့စိုးရိမ်ရတာရှိတယ်သူမဟုတ်ဟိုဘလို့မှကိုရှောင်းမရလို့ပျက်စီးမှုတွေကတွေ့လာပြီဆိုရင်တော့ ဒါလွန်လွန်ကဲကဲကိုပဲအဲ့ဒီအချိန်ကြတော့စိုးရိမ်ကြတယ်ပေါ့တော့ဒုက္ခဆိုတာဘာလဲလို့မေးရင်ပျက်စီးမှုကြုံလို့စိတ်ရဲ့စိုးရိမ်တတ်တဲ့သဘောပူလောင်ပင်ပန်းတဲ့သဘောပူဆွေးတဲ့သဘောဒါတွေကဘာတော့ဒုက္ခပေါ့နော်အဲ့တော့ဒုက္ခဆိုတာနာမည်ကြားရတာတောင်မှသိပြီးတော့စိတ်ချမ်းသာစရာ မရှိဘူးပေါ့နော်လူတိုင်းဒီဒုက္ခကိုမကြိုက်ပါဘူးမကြိုက်ပေမဲ့လို့ဒုက္ခဖြစ်เสียအကြောင်းတရားတွေကို မပယ်ရှားရသေးတဲ့အတွေ့အကြောင်းဒုက္ခကတော့ဖြစ်เสียအ အကြောင်းကြုံလာရင် ဖြစ်လာမှာပဲဟုတ်လားအဲ့တော့ဘုံဘုံတို့တွေဟာဒီတောကကိုမကြိုက်ဘူးတောကမီးကိုညှိမ့်သက်ပြစ်ခြင်းနဲ့တောကကြောင့်ဖြစ်တဲ့အပူတွေကိုမခံစားလို့ဘူးဆိုရင်တောကကိုဘာကြောင့်ဖြစ်တယ်လဲဆိုတဲ့တောကရဲ့အကြောင်းတရားကိုသိရမယ်အဲ့ဒါကိုသိမှအဲ့ဒီအကြောင်းတရားကိုပယ်ရှားနိုင်တဲ့နီလန်းကိုရှားပြီးတော့ပယ်ရှားနိုင်အောင်ကြိုးစားမှ တောကရဲ့အကြောင်းတရားတွေကိုပယ်ရှားနိုင်မှတောကကလည်းငြိမ်သွားမှာဟုတ်လားအဲ့တော့ဒီသဘာဝတရားကိုယ်တန်တမှာမဖြစ်ချင်ဘူးဆိုရင်ဒီသဘာဝတရားကိုပယ်ရှားဖို့လိုတယ်အဲ့တော့ဒီသဘာဝတရားကိုပယ်ရှားဖို့ဆိုရင်လည်းပဲဓာတ်ရိုက်ပယ်လို့ရတာမဟုတ်ဘူးသူဘာကြောင့်ဖြစ်တယ်လဲဆိုတဲ့သူ့ရဲ့အကြောင်းတရားကိုသိအောင်လုပ်ပြီးတော့အဲ့ဒီအကြောင်းတရားကိုပယ်မှော်ဆိုကြပါစို့ဘုံဘုံတို့ဒီခန္ဓာကိုယ်ကြီးမှာယောဂဝေဒနာဆွဲကပ်လာတယ်ဒီယောဂဘယ်သူမှမကြိုက်ဘူးဒီဝေဒနာဆိုးကိုဘယ်သူမှမခံစားခြင်းဘူးဒါကြောင့်ယောဂကိုပျောက်ခြင်းနဲ့ငြိမ်းခြင်းနဲ့ ဟုတ်လားယောဂပြောင်းချင်တယ်ဆိုရင်ဒီယောဂကြီးကိုတိုက်ရိုက်မင်းသွားတော့လို့ဘုံဘုံတို့လှုပ်လို့ရတာမဟုတ်တော့ဒီယောဂဘာကြောင့်ဖြစ်တယ်လဲအကြောင်းတရားကိုအရင်ရှာရတယ်ပြီးမှအဲ့ဒီအကြောင်းတရားကိုမှန်ကန်တဲ့နီလန်းနဲ့စေဝါနဲ့ဖယ်ရှားပြစ်မှယောဂကဘာဖြစ်သွားတော့ငြိမ့်သွားတာဟုတ်လားအဲ့တော့ယောဂငြိမ့်ကျင်တယ်ဆိုရင်ယောဂရဲ့အကြောင်းတရားကိုဘာလို့ရမှာတော့ဖယ်ရှားရမယ်အဲ့လိုပဲတောကငြိမ့်ကျင်တယ်ဆိုရင်တောကရဲ့အကြောင်းတရားကိုဘုံဘုံတို့ ဖယ်ရှားရမယ်ပေါ့အဲ့တော့ဖယ်ရှားမယ်ဆိုရင်တောကဘာကြောင့်ဖြစ်တယ်လဲဆိုတဲ့အကြောင်းတရားကိုအရင်ရှားကြည့်မယ်ပေါ့နော်ဒါပမုံကခြေခြေမြင့်မြင့်လေးပြောကြည့်နေတာဟုတ်လားတောကဘာကြောင့်ဖြစ်လဲဆိုလို့ရှိရင်ဒီမှာဘုံဘုံရှားထားတဲ့အကြောင်းတရားလေးနှစ်ခုပေါ့ဘုံဘုံရှားထားတာမဟုတ်ပါဘူးလေမြတ်စွာဘုရားရှားပြထားတာဟုတ်လားအဲ့ဒါပထမဘုံဘုံပြောရင်တဲ့အကြောင်းတရားလေးကအတ္တဒီပတုတ်ထဲမှာလာတဲ့မြတ်စွာဘုရားရှားပြထားတဲ့အကြောင်းတရား မြတ်စွာဘုရားကယဟန်တော်တွေကိုဟောတော်မူခဲ့တယ်အတ္တဒီပသုတ်တန်ဆိုတာရှိတယ်ဘုံဘုံတို့လည်းမကြမကြပြောဖို့ပါတယ်အဲ့ဒီသုတ်တန်လေးကိုအနှစ်ချုပ်ပြီးတော့ပြောမယ်နော်ယဟန်တို့တဲ့ကိုကိုကိုအားကိုးပြီးတော့နေကြကိုကလွတ်လို့ချဘယ်ရာကိုမှအာမကိုပဲနဲ့နေကြတော့တရားကိုသာလင်အားကိုးပြီးတော့နေကြတရားကလွဲပြီးတော့တခြားဘယ်ရာကိုမှအာမကိုပဲနဲ့နေကြအဲ့ဒါလို့တရားကလွဲလို့ အဲ့ဒီတရားကလည်းကိုယ်တန်တမာရှိအောင်ကိုယ်တိုင်လုံးမရမှာဖြစ်တဲ့အတွက်ကြောင့်ကိုယ့်ကိုယ်ကိုပဲအားကိုးမှဒီတရားကလည်းရှိမှာဒါကြောင့်တရားကလွဲလို့ကိုယ်ဟာလွဲလို့ဘယ်ရာကိုမှအာမကိုးပဲနဲ့ငါနေမယ်လို့ဆုံးဖြတ်ထားတဲ့လူတယောက်ဟာပထမစဉ်းစားသင့်နေတဲ့ဘလို့စဉ်းစားသင့်လဲဆိုတော့တောကပရိဒေဝဒုက္ခဒေါမနတဥပယာတဆိုတဲ့မလိုလားအပ်တဲ့တရားစိုး၅မျိုးဟာဘာကြောင့်ဖြစ်တယ်လဲလို့စဉ်းစားရမေးတဲ့ဟောအကြောင်းတရားကိုရှာခိုင်းတော့နော် တောကပရိဒေဝဒုက္ခဒေါမနတဥပါယတတောကဆိုတာစိုးရင်ချင်းအခုပြောနေတာအဲ့ဒါပဲဟုတ်လားပရိဒေဝဆိုတာငိုကြွေးခြင်းဒုက္ခဆိုတာကိုယ်ဆင်းရဲခြင်းဒေါမနတဆိုတာစိတ်ဆင်းရဲခြင်းဥပါယတဆိုတာပြင်းစွာပင်ပန်းခြင်းနော်အဲ့ဒီတရားစုံ၅မျိုးဘာကြောင့်ဖြစ်လဲလို့အကြောင်းတရားကိုရှာရမယ်စူးစမ်းရမယ်စုံစမ်းရမယ်ပေါ့အဲ့လိုအကြောင်းတရားရှာလိုက်ရင် တွေ့လိမ့်မယ်တဲ့အဲ့ဒီအကြောင်းတရားကဘာလဲဆိုတော့ ဒီခန္ဓာ၅ပါးကိုငါလို့မှားယွင်းစွာမှတ်ထင်နေမှုသည်အဲ့ဒီသောကပတိဒေဝဒုက္ခဒေါမနတဥပါယတာတရားရိုးတွေဖြစ်ခြင်းရဲ့အကြောင်းတရားပဲတဲ့အဲ့တော့မြတ်စွာဘုရားခန္ဓာ၅ပါးပိုင်းခြားပြီးတော့အသေးစိတ်လေးဟောတယ်ရူပံအတ္တတော်တမနုပတ္တိဒီရုပ်အစုအဝေးကြီးအခုဘုံတို့မျက်စိနဲ့မြင်နေရတဲ့ဒီကိုယ်ကောင်ကြီးဒါရုပ်အစုအဝေးကြီးပေါ့နော်အဲ့ဒီရုပ်အစုအဝေးကြီးကိုဘုံဘုံတို့တွေကပုဂ္ဂိုလ်တ attva လို့ထင်တယ် ဟုတ်လားငါလို့ထင်တယ်သူလို့ထင်တယ်အဲ့ဒီအထင်မှားမှုနော်မှားယွင်းနေတဲ့တဘာဝအဲ့ဒါဘာလို့ဆိုတော့တက္ကာယဒိဋ္ဌိပေါ့နော်အဲ့လိုဒီရုပ်ရဲ့အပေါ်မှာခံစားမှုမှတ်သားမှုစေစောမှုတိမှုနံခန္ဓာ၄ပါးဟုတ်လားဒီရုပ်ကိုမိပြီးတော့ဖြစ်နေတဲ့ဘုံဘုံတို့ရဲ့ခံစားချက်တွေစိတ်ကူးစိတ်တန်းတွေဒါဘာပဲညာပဲလို့မှတ်ထင်နေမှုတွေဟုတ်လားအဲစေစောနေမှုတွေစိတ်ထဲမှာအလုတ်လုတ်နေတဲ့သဘောတွေရှိတယ်ဟုတ်လားအဲ့ဒါကိုဘုံဘုံတို့အကြံမြင် နာမခန္ဓာ၄ပါးဝေဒနာခန္ဓာသင်္ညက်ခန္ဓာသင်္ခါရခန္ဓာဝိညာဉ်နဲ့ခန္ဓာလို့မြတ်စွာဘုရားကအစုဝေးကြီး၄ခုအဲ့လိုဟောတယ်ဟုတ်လားပုံမှန်တစ်ခုခုကိုမြင်လိုက်တယ်တစ်ခုခုကြားလိုက်တယ်မြင်သိစိတ်ကြားသိစိတ်ဆိုတာဖြစ်တယ်ပေါ့နော်အဲ့ဒါဝိညာဉ်နဲ့ခန္ဓာဝိညာဉ်ပေါ့ဟုတ်လားအဲ့လိုမြင်လိုက်တယ်ကြားလိုက်တယ်ဆိုလို့ရှိရင် စိတ်ထဲမှာခံစားမှုကတွဲဖြစ်တယ်ကောင်းတယ်ဆိုတယ်ဟုတ်လား အဲ့ဒီခံစားမှုဖြစ်ပြီးဆိုတာနဲ့ဘုံဘုံတို့စိတ်ထဲမှာဒါပါပဲအကောင်းပဲအဆိုးပဲဒါဘယ်သူပဲဘယ်ဝါပဲဘာပဲညာပဲစိတ်ထဲကမှတ်မှတ်သားတာတွေရှိတယ်ပေါ့နော်ဒါသင်ញက်ခန္ဓာပေါ့အဲအဲ့လိုဆိုရင်အကောင်းဆိုးစိတ်ထဲမှာ ဖြစ်သွားပြီဆိုတာနဲ့အဲ့ဒါနဲ့လေရော်တဲ့တုံ့ပြန်မှု ပေါ့စိတ်ရဲ့ပြန်တုံ့ပြန်မှုရှိတယ်အဲ့ဒါကိုသင်္ခါရခန္ဓာလို့အကျဉ်းမြင်မှတ်ရမယ်သိတယ်ခံစားတယ်မှတ်သားတယ်တုံ့ပြန်တယ်သဘောပေါက်လားစိတ်ရဲ့အလုတ်လုတ်ပုံတွေကိုပြောနေတာနော် အဲ့ဒါဘယ်မှာမှီဖြစ်နေတော့ဒီရုပ်အစုဝေးကြီးကိုမှီပြီးတော့ဖြစ်နေတာဟုတ်လားအဲ့ဒါမြတ်စွာဘုရားကအဲ့ဒါကိုဟောတာအဲ့ဒီရုပ်အစုဝေးကြီးတစ်ခုနဲ့နာမ်အစုဝေးကြီး၄ခုအစုဝေးကြီး၅ခုဒါကိုခန္ဓာ၅ပါးဟုတ်လားအဲ့ဒီခန္ဓာ၅ပါးကိုခန္ဓာ၅ပါးလို့မသိဘူးတနည်းအားဖြင့်ရုပ်ကို ရုပ်လို့မသိဘူးနာမ်ကိုနာမ်လို့မသိဘူးဘလို့မှားသိနေတယ်ဆိုတော့ငါလို့သိနေတယ်ဟောသူလို့သိနေတယ်ပုဂ္ဂိုလ်တ attva လို့သိနေတယ်အဲ့ဒီအတီးကြီးကအမှားကြီးပဲအဲ့ဒါပါတော့တက္ကာဒိဋ္ဌိ အဲ့လိုငါဆွဲနဲ့ဆွဲနေတဲ့အခါကျတော့ဘာဖြစ်တုံးတဲ့တတ္တရူပဝိပရိနာမယထာဘာဝဥပိ္ပဇံတိတောကပရိဒေဝဒုက္ခဒေါမနတုပါယတာသူငါလို့စွဲနေတဲ့အဲ့ဒီအရာကြီးဟာပျက်စီးမဲ့အရာကြီးပျက်စီးနေတဲ့အရာကြီးတကယ်ကဟုတ်လားတေးသေးမွားမွားပျက်စီးတာနဲ့ကြီးကြီးမားမားပျက်စီးတာပဲကွာပျက်စီးနေတာကိုဘုံဘုံတို့ရဲ့ခန္ဓာကိုယ်ရုပ်ပိုင်းဆိုင်ရာဖောက်ပြန်နေတယ်ပြင်းပြင်းထန်ထန်ဖောက်ပြန်နေတာမဟုတ်တော့တိတ်မသိတာဘူး ယောဂါတွေဝေဒနာတွေဖြစ်တည်အထိဖောက်ပြန်ပြီရှင်တော့တိတာပြီဆေးတွေဘာတွေစားရပြီပြင်ရပြီပေါ့နော်ဟာနောက်ဆုံးလှုပ်ကိုမလှုပ်နိုင်တော့ဘူးအသက်ထွက်တည်အထိဖောက်ပြန်သွားပြီဆိုရင်တော့ဒါအကြီးကျယ်ပျက်စီးသွားပြီပေါ့တတိကတန်းကဒီယုံနာအစုဝေးကြီးကပျက်စီးနေတဲ့အရာပြီးရင်ကြီးကြီးမားမားအပြီးတိုင်းပျက်စီးသွားမဲ့အရာပဲဟုတ်လားအဲ့ဒါကိုကဒီပျက်စီးမဲ့အရာကြီးကို ပျက်စီးမဲ့အရာကြီးလို့မသိဘူးပျက်စီးနေတဲ့အရာကြီးကိုလည်းပျက်စီးနေတဲ့အရာကြီးလို့မသိဘူးဘလို့သိနေတုံးဆိုတော့ပုဂ္ဂိုလ်တ attva လို့ပဲသိနေအဲ့တော့ကိုအတိမားနေတဲ့ဒီအရာကြီးကပျက်စီးပြီလဲဆိုရောဒီလူဟာဘာဖြစ်ပြီတော့တောကပတိဒေဝဒုက္ခဒေါမနတဥပါယတတရားစုံ၅မျိုးဖြစ်လာပြီတဲ့ဒါကိုတွေလေးနဲ့စဉ်းစားနော်ခုချိန်ကတော့ဘုန်းဘုန်းတော်ပြစ်တယ်လို့မသိတဲ့အခါကျတော့စိုးရိမ်တာတွေငိုကြွေးတာတွေကမလာဘူးအခုချိန်မှာဆစ်ဆစ်လိုက်လို့ဟဲ့နင့်အသေးသေးမယ်ကင်ဆာဆဲတွေတွေ့တဲ့ ဟာအဲ့လိုဆိုရင်ဘာဖြစ်မိတော့ငိုတော့မှာပေါ့နော်ဘုန်းဆိုဒါ3လေးလလောက်ပဲခံတော့မယ်လို့သိနေပြီလေ3လေးလနေရင်ဒီခန္ဓာကိုယ်ကြီးကပြက်တော့မှာအပြီးပိုင်ဒီတွေကပြက်မလို့တေချာပေါက်ပြင်းစင်းနေတဲ့အရာကြီးကိုသူကတွေ့တာအိုးဟုတ်လားအဲ့တော့ပြက်လို့ဘုံဘုံတို့စိတ်တရားဘာဖြစ်သွားတာတော့စိုးရိမ်သွားတာဟုတ်လားစိုးရိမ်တော့ယုံနေမရက်ဖဲနဲ့ဘယ်ထိဆက်မလို့ငိုကြွေးမယ်ခန္ဓာကိုယ်ကြီးလည်းဆင်းရဲမယ်စိတ်တွေလည်းဆင်းရဲမယ်ဟာ အပြင်းထန်ကိုပင်ပန်းမယ်ချွေးသည်ချွေးပေါက်တွေကိုကြာလာမယ်ဥပါယတာတရားဟုတ်လားဒါကြောင့်မြတ်စွာဘုရားဟောတာဘလောက်မှန်တုံးစဉ်းစားကိုကငါလို့ထင်နေတဲ့အရာကြီးကပြက်ပြီဆိုတာနဲ့ငါလို့ထင်နေတဲ့ပုံကိုဘာဖြစ်ပြီတော့စိုးရင်ရမယ်ငိုကြွေးရမယ်ကိုစင်းရဲ့စိတ်စင်းရဲ့ပြင်းစွာပင်ပန်းခြင်းတွေကိုခံစားရလိမ့်မယ်တဲ့အဲ့တော့အဲ့ဒီသုဒ္ဓမှာမြတ်စွာဘုရားကတောကရဲ့အကြောင်းတရားကိုဘာလို့ပြောထားတယ်လို့ဘုံဘုံတို့မှတ်ချက်ချမလဲတက္ကာယဒိဋ္ဌိလို့ပြောထားတယ်လို့မှတ်ချက်ချရမယ်နော် ဒါဘုံဘုံတို့တောကကိုပေးရှားလို့တဲ့ပုံကိုယ်တွေတောကရဲ့အကြောင်းတရားကိုပထမဦးစွာရှားကြည့်တာပေါ့ဟုတ်လားနောက်ဆက်ပြီးတော့ဘုံဘုံတို့တောကရဲ့အကြောင်းတရားကိုကြည်ကြည်ပြန့်ပြန့်လေးရှားကြည့်မယ်ပေါ့နော်မြတ်စွာဘုရားရှားဖွေပြခဲ့တာလေးကိုဘုံဘုံတို့နော်မှတ်သားကြည့်ကြမယ်ပေါ့အဲ့ဒါဘုံဘုံဘယ်သုတ်တံကိုခြေခံပြီးတော့ပြောကျင်တော့ဆိုတော့ပိယဇာတိကသုတ်တံဆိုတာရှိတယ်အဲ့ဒါလေးကိုအနှစ်ချုပ်ပြီးတော့ပြောမယ်နော်တခါမှမြတ်စွာဘုရားတာဝိထိမြို့ဇေတွန်ကျောင်းမှာသတင်းသုံးတော့ မြတ်စွာဘုရားဒီကိုတကားတယောက်ကနော်မယောင်မလည်နဲ့ရောက်လာတယ်မျက်နာလည်းမသားမယာနဲ့နော်အဲ့လိုညှို့ညွတ်ငယ်ငယ်နဲ့မသားမယာနဲ့ရောက်လာတော့မြတ်စွာဘုရားတနာကျင်တာတော်မူတော့မေးတာပေါ့ဘလို့ဖြစ်လာတာတော့မျက်နာလည်းမသားမယာနဲ့ပေါ့နော်အဲ့တော့အဲ့ဒီတကားကြီးကဘာပြောလို့ဆိုမြတ်စွာဘုရားတဲ့တပည့်တော်ရဲ့နော်တူရီတော်သားလေးဆုံးသွားလို့အဲ့ဒါတပည့်တော်မှာနေ့စဉ်နဲ့အမျှနော်ငိုကြွေးရင်းနဲ့ပဲအချိန်ကုန်နေရတယ် ဆင်းရဲပင်ပန်းမှုနဲ့ပဲအချိန်ကုန်နေရတယ်ပေါ့အဲ့လိုလျှောက်တော့မြတ်စွာဘုရားကနော်ဧဝမေတံဂဟပတိဧဝမေတံဂဟပတိနော်တခါကြီးဒါဒီတိုင်းပဲဒါဒီတိုင်းပဲတဲ့စကားကိုနှစ်ခွန်းထပ်ပြောတယ်ပြီးတော့ဗာဆက်ပြောလို့ဆိုတော့နော်ပိယဇာတိကာဟိဂဟပတိတောကပတိဒေဝဒုက္ခဒေါမနတုပါယတာပိယပဘဝိကာတခါကြီးတဲ့ တောကပရိဒေဝဒုက္ခဒေါမနတဥပါယတဆိုတဲ့နော်စိုးရင်ခြင်းကိုကြွေခြင်းကိုဆင်းရဲခြင်းစိတ်ဆင်းရဲခြင်းပြင်းစွာပင်ပန်းခြင်းဆိုတဲ့ဒီတရားတွေဟာပိယဇာတိကချစ်ချင်းလျင်အမွန်အစရှိတယ်နော်ပိယပပဝိကနော်ချစ်ချင်းကိုအကြောင်းပြုပြီးတော့ဖြစ်ကြတာတဲ့ချစ်ချင်းကိုအကြောင်းပြုပြီးတော့တောကပရိဒေဝဒုက္ခဒေါမနတဥပါယတတရားတွေဆိုတာဖြစ်လာတာတဲ့အဲ့ဒါလိုမျိုးမြတ်စွာဘုရားပြောလိုက်တော့ဒကာကြီးကလက်တွေ့သူ့စိတ်ထဲမှာ နော်နားလည်မယ်ဆိုရင်လွယ်လွယ်ကူကူနားလည်လို့ရတဲ့အကြောင်းအရာပင်ဖြစ်တော်လဲပဲနော်ဉာဏ်ပညာကအလွန်ကိုနည်းတဲ့အတွက်ကြောင့်အဲ့ဒီအမှန်တရားကြီးကို तू နားမလည်နိုင်ဘူးတကယ်ဆိုရင် तू ချစ်တဲ့သားဆုံးလို့သူ့မှာဒုက္ခရောက်နေတာချစ်ချင်းကြောင့်ဒုက္ခဖြစ်ရတယ်ဆိုတဲ့စကားကိုသူသာပုံမှန်ဉာဏ်ရှိမယ်ဆိုရင်လွယ်လွယ်ကူကူလက်ခံနိုင်တယ်ပေါ့သို့တော့သူ့မှာအဲ့ဒီဉာဏ်မရှိဘူးသူ့ရဲ့အတွေးကမှားနေတယ်သူကဘလို့တွေးတုံဆိုတော့တော့ချစ်ချင်းကြောင့်ဆင်းရဲတယ်ဆိုတာမဖြစ်နိုင်ပါဘူးပျက်စီးလို့သာဆင်းရဲသွားတာပေါ့ သူဆက်ပြီးတော့မစင်သားမိတာကပျက်စီးတိုင်းဆင်းရဲသလားဘေးမှာပျက်စီးနေတာအပုံကြီးပဲလေကိုနဲ့မဆိုင်တော့သူ့သူပြက်နေတာပဲကိုစိတ်ထဲဆင်းရဲမှုလားကိုမလားဟုတ်လားပျက်စီးလို့ငိုကြွေးငိုကြွေးရတဲ့တန်းဆိုလို့ရှိရင်နေတိုင်းငိုနေုံရှိတော့တာပဲပျက်စီးမှုကအချိန်တိုင်းရှိနေတယ်ဟုတ်တယ်မဟုတ်လားလူသေးလို့ငိုတယ်ဆိုရင်နေတိုင်းငိုနေနာရီတိုင်းငိုနေမိနစ်တိုင်းငိုနေမိနစ်တိုင်းသေနေတာပဲလူတွေဒါပေမဲ့ကိုကိုချစ်တဲ့လူမသေးတော့မငိုဘူးပေါ့ကိုချစ်တဲ့လူသေးမှငိုမှာပေါ့ဟုတ်လား အဲ့လိုလွယ်လွယ်လေးစဉ်းစားနိုင်တာကိုသူ့အတွက်ခက်နေတယ်ပေါ့အဲ့တော့မြတ်စွာဘုရားကသူဟာမြတ်စွာဘုရားတဲ့နော်ချစ်ချင်းကြောင့်ဆင်းရဲရတယ်ပင်ပန်းရတယ်စိုးရင်ရတယ်ငိုကြွေးရတယ်ဆိုတာမဖြစ်နိုင်ပါဘူးတဲ့တကယ်စင်စစ်ချစ်ချင်းကြောင့်ตายရခြင်းကြည်နူးခြင်းချမ်းမြေ့ခြင်းတွေသာဖြစ်ရတယ်ပေါ့ဟာဒါလည်းပဲအပေါ်ယံကြည့်တော့ဟုတ်တယ်လို့လို့ပဲနော်ဒီချစ်ခင်မှုကြောင့်ကြည်ကြည်နူးနူးနဲ့ပျော်ပျော်ရွှင်ရွှင်နဲ့နေနေကြတာပဲလေနော်ချစ်ချင်းရဲ့အရာတာကိုခံစားပြီးတော့လူလောကကြီးမှာနော်ဒါနဲ့ပဲပျော်နေကြတာပဲများပါတယ်ဟုတ်လား သူကလည်းအဲ့လောက်ပဲသိတာကိုအဲ့လိုမျိုးသူကရှောက်တော်မြတ်စွာဘုရားဘာမှသူ့ကိုမပြောဘူးသူကလည်းအဲ့ဒါတခါကြီးကြီးကလည်းခက်ရိုင်းရိုင်းသဘောမျိုးပါပဲဒီတိုင်းပဲထပြန်လာတယ်ထပြန်လာပြီးတော့မလှမ်းမကမ်းပါတဲ့မြတ်စွာဘုရားနဲ့မနီမဝေးလေးမှာနော်လောင်းကစားသမားတွေကကျွေးအံကစားနေတာရှိတယ်ဘုံဘုံတို့ကျွေးအံကစားတယ်ဆိုတာရှိတယ်နော်အဲ့ဒီကစားနေတဲ့ကစားဝိုင်းသားသူကရောက်သွားပြီးတော့မြတ်စွာဘုရားနဲ့သူနဲ့ပြောတဲ့စကားတွေကိုသူပြန်ပြောတယ်ရဟန်းဂေါတမကချစ်ချင်းကြောင့် စိုးရင်ရတယ်ငိုကြွေးရတယ်ဆင်းရဲရတယ်ပင်ပန်းရတယ်လို့ပြောတာဒါမဖြစ်နိုင်တာကြီးတဲ့ချစ်ချင်းကြောင့်လောကကြီးမှာကြည်နူးရတာตายရတာအဲ့လိုပြောတော့လောင်းကစားသမားတွေကလည်းဟာဟုတ်တာပေါ့ရန်ကုန်တော့မှပြောတာတဘာဝမကြဘူးပေါ့နော်သင်ပြောတာတဘာဝကြတယ်အဲ့ဒါတယောက်စကားတယောက်နာပြန့်သွားလိုက်တာဒီစကားလေးကဘယ်ထိရောက်သွားတော့ဆိုတော့ကောသလမင်းကြီးရဲ့နန်းတော်ထိရောက်သွားအဲ့တော့ကောသလမင်းကြီးကဒီစကားကိုကြားတယ်ကြားတဲ့ခါကျတော့သိတဲ့အတိုင်းပဲကောသလမင်းကြီးကလည်းပဲ တချို့နေရာတွေမှာခတ်တုံးတုံးပဲလေအဲ့တော့သူကလည်းပဲအဲ့ဒီတကြွယ်ပြောတာကိုပဲသဘောကျတယ်မြတ်စွာဘုရားပြောတာကိုမဖြစ်နိုင်ဘူးလို့ပဲသူကလည်းထင်တယ်နောက်ချစ်ချင်းကြောင့်ตาရတယ်ကြည်နူးရတယ်လို့ပဲထင်တယ်အဲဒါလည်းပဲသူ့ကြီးအပြစ်တင်လို့တော့မရဘူးလူတော်တော်များများလည်းအဲ့ဒီအထင်ကမသိမသာတော့ရှိနေတယ်ဒါကြောင့်ချစ်ချင်းနဲ့မကင်းအောင်နေကြတာပေါ့နော်ချစ်ရင်ချမ်းသာလိမ့်မယ်ကောင်းတယ်ထင်လို့ချစ်ခင်နေကြတာလည်းရှိတာပဲလေဟုတ်တယ်မဟုတ်လား အဲ့ဒါနဲ့သူကသူ့တယောက်တည်းဒီဥစ္စာကိုစိတ်ထဲမှာနော်ကြားရတာမအီမလေကြီးဖြစ်နေတဲ့ခါကျတော့ကောသလမင်းကြီးကသူချစ်ခင်မြတ်နိုးတဲ့နော်မန္လိကာမိဖုရားရှိတယ်မန္လိကာကိုသူကတော်တော်မြတ်နိုးတယ်အထင်လဲကြီးတယ်ကောသလမင်းကြီးကအဲ့ဒါမန္လိကာဒီကိုသွားပြီးတော့သူကခက်ရွက်ရွက်လေးပြောတယ်မန္လိကာတဲ့မင်းတို့ရဲ့ယဟန်ဂေါရမကအမေဒီလိုလေးတောင်ပါတယ်ဟုတ်လားမင်းတို့ရဲ့ယဟန်ဂေါရမကဟုတ်လားသူယဟန်ဂေါရမမဟုတ်တယ်လို့ပဲသူကသိလားမင်းတို့ရဲ့ယဟန်ဂေါရမက နောက်ချစ်ချင်းကြောင့်စိုးရင်ရမယ်ငိုကြွေးရမယ်ပင်ပန်းရမယ်လို့ဆိုပါလားပေါ့မဖြစ်နိုင်တာကြီးပေါ့အဲ့လိုပြောတဲ့အခါကျတော့မလိကာပညာရှိတယ်အဲ့တော့ဘာပြောလဲဆိုစကားလေးကိုထိမ့်ပြောတယ်မင်းကြီးတဲ့ဒီစကားဟာတကယ်လို့မြတ်စွာဘုရားပြောတာတေးကြရင်ဒီစကားဟာဒီတိုင်းပဲဖြစ်လိမ့်မယ်တဲ့မြတ်စွာဘုရားပြောနှုတ်တော်ကပြောတာကိုသူနားနဲ့ဆက်ဆက်ကြားရတာမဟုတ်ဘူးလေတဆင်ကြားစကားဆိုတော့ဒီစကားမြတ်စွာဘုရားပြောတယ်မပြောဘူးဆိုတာမသေးကြသေးဘူးလေတကားဆိုအဲ့လိုထိမ့်ပြောရတယ်ဟုတ်လား တချို့ကဘယ်သူကဘယ်လိုကပြောတယ်ဆိုရင်ကိုလေးကြားရတာမဟုတ်နဲ့တန်းပြီးတော့ယုံလိုက်တော့တာပဲဒါအလွန်ဆန္ဒစောကြတဲ့လူတွေလို့ပြောရမယ်နော်ဟုတ်လားခုမလိကပြောတာလေနော်တော်တော်မြတ်လို့စရာကောင်းတယ်ဒီစကားကမြတ်စွာဘုရားပြောတာတေးကြတယ်ဆိုရင်ဒီစကားဟာဒီတိုင်းမှန်လိမ့်မယ်တဲ့ဟာအဲ့လိုပြောတော့ပိုးပြီးတော့ခံရခက်သွားတယ်ကောသလကြီးကသူ့ကိုမထောက်ခံဘဲနဲ့မြတ်စွာဘုရားကိုနော်မြတ်စွာဘုရားကိုပဲထောက်ခံနေတာ哦အဲ့တော့ဘာပြောလို့ဆိုတော့ မဏိကာတဲ့မင်းဟာဆရာပြောသမျှမှန်မှမှန်မှနဲ့လိုက်နေတယ်တပည့်တယောက်လိုပဲတဲ့ရဟန်းဂေါတမပြောသမျှကိုမင်းအမြဲတမ်းထောက်ခံနေတယ်ပေါ့နော်အဲ့လိုပြောပြီးတော့မန်းထုတ်တယ်ကောသလမင်းကြီးကမန္လိကာအမန္လိကာလည်းစိတ်မကောင်းဘူးအဲမင်းကြီးရဲ့ဘေးကနေသူထွက်သွားတယ်ထွက်သွားပြီးတော့နာလိဇင်ကဆိုတဲ့ပုံနာရှိတယ်သူစိတ်ချရတယ်သူ့ရဲ့လူယုံတယောက်ပေါ့နော်အဲ့ဒီပုံနာကိုမြတ်စွာဘုရားကြီးကိုလွှတ်တယ်မြတ်စွာဘုရားကြီးကိုသွားကြည့် ချစ်ချင်းကြောင့်ရှုပ်ရင်ခြင်းကိုကြွေးခြင်းကိုဆင်းရဲခြင်းစိတ်ဆင်းရဲခြင်းပြင်းစွာပင်ပန်းခြင်းတို့ဖြစ်ရတယ်ဆိုတဲ့စကားတော်ကိုမြတ်စွာဘုရားဟောပါသလားလို့သွားပြီးတော့ရှောက်ချီခိုင်းလိုက်တယ်ပြီးရင်မြတ်စွာဘုရားဟောသမျှပြောသမျှအကုန်လုံးကိုမှတ်ခဲ့ပြီးတော့ငါ့ကိုတလုံးကြံပြန်ပြောအဲ့ဒါနဲ့အဲ့ဒီဘုံနာမြတ်စွာဘုရားဒီရောက်သွားပြီးတော့အကျိုးကြောင့်ရှောက်တယ်ရှောက်တော့မြတ်စွာဘုရားဟုတ်တယ်အဲ့ဒီစကားကိုငါပြောလိုက်တယ်အဲ့ဆက်ပြီးတော့မြတ်စွာဘုရားအဲ့ဒီဘုံနာကိုစကားတွေအများကြီးပြောလိုက်တယ်အဲ့ဒီစကားတွေမလိကာတိရောက်သွားမယ်ဆိုတော့သိတာအိုးဟုတ်လား မင်းစဉ်းစားကြည့်တဲ့ချစ်ချင်းကြောင့်ဆင်းရဲရတယ်ဆိုတာတက်တည်ပြမယ်ဆိုရင် ကုံတော့မကုံနိုင်ဘူးပေါ့မြတ်စွာဘုရားတက်တည်တွေအများကြီးပြတယ်ဒီမြို့ထဲမှာကိုပဲအမေသေးသွားလို့နော်စိတ်ဖောက်ပြန်သွားတဲ့တချို့သားသမီးတွေရှိတယ်ဆင်းရဲလွန်းလို့ပင်ပန်းလွန်းလို့ကိုအလွန်ချစ်တဲ့မိခင်ဆုံးသွားတယ်ဘလို့မှလက်မခံနိုင်ဘူးပင်ပန်းတယ်ငိုကြွေးတယ်တချို့စိတ်တောင်ဖောက်သွားတာရှိဟောဖေးသေးသွားလို့ ညီသေးသွားလို့အကိုသေးသွားလို့မောင်သေးသွားလို့နှမသေးသွားလို့အမသေးသွားလို့မြတ်စွာဘုရားအများကြီးဟောတယ်ဟုတ်လားအဲ့ဒါတွေကိုကြည်ချင်းအဖြစ်ချစ်ချင်းကြောင့်ဆင်းရဲရတယ်ပင်ပန်းရတယ်ဆိုတာဘာမှနားမလည်နိုင်စရာမရှိဘူးငါတခုပြောမယ်တဲ့ဟောဒီမြို့ထဲမှာကိုပဲနော်လူလင်လေးတယောက်နဲ့လုံမပြိုလေးတယောက်အာချစ်ခင်မျက်နှိုးကြတဲ့အခါကျတော့မိဘတွေကသဘောမတူတော့ထွက်ပြေးကြတယ်အဲ့တော့နောက်တော့ဒီကလေးမလေးရဲ့အတိုင်းဝိုင်းတွေကဒါကိုရအောင်ခွဲမယ်ဆိုပြီးတော့ နော်နင်တို့ကိုပေါင်းတည်မယ်ပြန်ပြီးတော့ထိမ်းမြပေးမယ်ဒါပေမဲ့အိမ်တော့ခဏလာအောင်ဆိုတော့ခေါ်သွားပြီးတော့နောက်ဒီပြင်ယောက်ျားတစ်ယောက်နဲ့ပေးစားမလို့လှုပ်လှုပ်တဲ့အခါကျတော့အဲ့ဒီကလေးမလေးကနော်သူကောင်လေးတွေကိုလှမ်းပြီးတော့အကြောင်းကြားတာပေါ့ဒီလိုဖြစ်နေပြီလို့ပြောတော့အဲ့ဒီကောင်လေးကမရရအောင်သူ့စီရောက်လာပြီးတော့အဲ့ဒီမိန်းမကိုလည်းပဲဓာတ်နဲ့ခုတ်ပလိုက်တယ်ပြီးတော့သူ့ဘိုက်ကိုသူလည်းဓာတ်နဲ့ထိုးခွဲပလိုက်တယ်ပေါ့နင်းနဲ့ငါနဲ့နောက်ဘဝကြမယ်ပဲစုံကြမယ်ဆိုပြီးတော့အဲ့လိုမျိုးဒုက္ခတွေဖြစ်ကြတာအရင်စစ်လိုက်ရင်ဒါပါလေပေါ့ ချစ်ချင်းကြောင့်ဒုက္ခရောက်ကြရတာအမင်းဆိုပဲပြောတာလေးတွေရူးရူးလေးတွေပါပဲဟုတ်လားအဲ့လိုပြောတော့အဲ့ဒီပုံနာကလည်းပဲမှတ်သွားပြီးတော့မလိကာမိဖုရားကြီးကိုအဲ့ဒီတိုင်းတလုံးမကျန်အကုန်လုံးပြန်ပြီးတော့သူတော်ဦးတင်တယ်အဲ့ဒီမှာမလိကာမိဖုရားကနားလေသွားတယ်ဒါမြတ်စွာဘုရားပြောတယ်ဆိုတာလည်းသိကြသွားပြီမြတ်စွာဘုရားပြောလိုက်တဲ့အသေးစိတ်စကားလေးတွေမှတ်ပြီးတော့လည်းသူအကုန်သဘောပေါက်သွားတယ်အဲ့ဒါနဲ့မင်းကြီးတွေပြန်ပြီးတော့ခါသားဝင်ပြီးတော့မင်းကြီးကိုနောက်ဒီစကားဟာမှန်တဲ့အကြောင်းတသက်ပြမယ်ဆိုပြီးတော့မင်းကြီးကိုမေးတယ်မင်းကြီးတဲ့ မင်းကြီးဟာသမီးတော်လေးဖြစ်တဲ့နော်ဝစီတာနော်ဒီသမီးပြိုလေးကိုမင်းသမီးမင်းကြီးချစ်တယ်မဟုတ်လားမင်းကြီးရဲ့သမီးလေးရှိဟာချစ်တာပေါ့အဲ့လိုဆိုလို့ရှိရင်အဲ့ဒီသမီးတော်လေးတစုံတရာဖြစ်သွားမယ်ဒါမှမဟုတ်ဖောက်လဲဖောက်ပြန်ဖြစ်ပြီးတော့အသက်အန္တရာယ်ဖြစ်သွားမယ်ပျက်စီးသွားမယ်ဆိုမင်းကြီးဘယ်လိုနေမယ်တော့ဟာငါအကြီးအကျယ်ဆင်းရဲမှာပေါ့ဆင်းရဲရုံကငါအခက်မသိရင်စိတ်တောင်ဖောက်ချင်ဖောက်သွားနိုင်တယ်ပေါ့တေချာတာကတော့ငါအကြီးအကျယ်ဒုက္ခရောက်ရလိမ့်မယ်ပေါ့အဲ့ဒါမလိကမင်းကြီးမြတ်စွာဘုရားဒီအကြောင်းလေးကိုမြင်တော်မူလို့ ချစ်ချင်းကြောင့်စွရင်ကြရတယ်ဆင်းရဲကြရတယ်ပင်ပန်းကြရတယ်လို့မြတ်စွာဘုရားဟောတာအဲ့ဒါဆက်ပြီးတော့တူးချင်းဒီမေးတယ်ဝါတပခတ္တရာမိဘုရားကိုမင်းကြီးချစ်လားဟာချစ်တာပေါ့ဟာသူတစုံတရာဖြစ်သွားမယ်ဆိုရင်မင်းကြီးဘယ်လိုနေမလို့ဟာငါဒုက္ခရောက်မှာပေါ့မင်းကြီးကျွန်တော်မျိုးမဘောချစ်ရလားဟာမင်းကိုလည်းချစ်တာပေါ့ဟာကျွန်တော်မျိုးမတစုံတရာဖြစ်သွားမယ်ဆိုရင်ကောမင်းကြီးဘယ်လိုနေမလို့ဟာငါဒုက္ခရောက်မှာပေါ့တဖြည်းဖြည်းနဲ့မင်းကြီးစိတ်ထဲမှာရှင်းသွားတယ်ပေါ့နော်ဟောဒီကာတိတိုင်းကောသလတိုင်းတိုင်းကြီးနှစ်ခုကိုမင်းကြီးချစ်လာပေါ့ ဟာချစ်တာပေါ့ဒီတိုင်းပြည်ကြီးရှိနေလို့ငါပဲချမ်းချမ်းသာသာနေရတာဟာဒါကြီးတွေဖောက်ပြန်သွားမယ်တစုံတယောက်ရဲ့လက်အောက်ကိုကျသွားမယ်ပျက်စီးသွားမယ်ဆိုမင်းကြီးဘလို့နေဟာငါယူတောင်ယူသွားနိုင်နေဟုတ်လားအဲ့ဒီကျတော့မှသဘောပေါက်ပြီးတော့ဟောသမေးပါသေးတယ်ဘုံဘုံတို့ဝိတုပမင်းသားလည်းသူ့သားပဲလေဝိတုပစစ်သူကြီးကိုချစ်လားပေါ့ဟာချစ်တာပေါ့သူ့သားကိုဟုတ်လားအကုန်လုံးအဲ့လိုအသေးစိတ်ရှင်းပြတော့မှမင်းကြီးကနားလည်ပြီးတော့မလိကာတဲ့အဲ့ဒါလို့ဆိုရင်ရွှေကြရတဲ့ရေကိုယူခဲ့ အလုပ်တုံဆိုတော့သူ့ရဲ့ခရင်ကိုဆေးတယ်နော်ခရင်ဆေးပြီးတော့အပေါ်ယုံကိုလက်ကတော့လေးထိုးပြီးတော့မြတ်စွာဘုရားရှိရာကိုနော်လက်အုပ်ချီဒူးလေးတုပ်ပြီးတော့နမောတတ္တဘဂဝတောအရဟတောသမ္မာသမ္ဗုဒ္ဓတ္တလို့သုံးချိန်မြတ်စွာဘုရားကိုရှိခိုးတယ်တဲ့ဟုတ်လားအဲ့တော့အဲ့ဒီပိယဇာတိကသုတ်တန်ဒါဘုံဘုံအနှစ်ချုပ်ပြီးတော့ပြောတာပါနော်ဒီသုတ်တန်လေးထဲမှာဘုံဘုံတို့အတွက်နော်တောကမဖြစ်ချင်ကြတဲ့ပုံကိုယ်တွေအတွက်နော်တောကရဲ့အကြောင်းတရားကို နော်ဖေရှားမယ်ဆိုရင်တောကရဲ့အကြောင်းတရားဟာဘာလဲဆိုတဲ့နော်အဖိုးတန်အဖြေတစ်ခုကိုမတွေ့ရဘူးလားတွေ့ရတယ်နော်ပထမအတ္တဒီပါသုတ်တန်အရာတောကရဲ့အကြောင်းတရားကိုဘာလို့ပြောတော့တက္ကာယဒိဋ္ဌိထင်ရှားသူဟာသူအကြောင်းအကျိုးဆက်ဆက်ပြီးတော့ဖြစ်ပေါ်ပြောင်းလဲနေတဲ့ယုံနံအစုဝေးကိုငါလို့ထင်နေတဲ့အထင်မှားအဲ့ဒါတောက ဖြစ်ခြင်းရဲ့အကြောင်းပဲဟုတ်လားအခုပြောတာက ကိုယ်ခန္ဓာကိုယ်နဲ့တကွာပတ်ဝန်းကျင်တစ်ခုလုံးကိုနော် ချစ်ခင်တာမျက်နှိုးတာတရှိသမဲ့အရာတွေအလုံးကိုသက်ဆိုင်တယ်လို့ထင်တဲ့အရာတွေရဲ့ပုံမှာချစ်ခင်တာမျက်နှိုးတာတရားကိုကောက်ရင်တော့လောဘပေါ့နော်ဒီလောဘကိုဘာလို့မြတ်စွာဘုရားဒီမှာဟောတော့တောကပတိဒေဝဒုက္ခဒေါမနတာဥပါယတရဲ့အကြောင်းတရားလို့အဲ့လိုဟောတယ်ဟုတ်လားအဲ့လိုဆိုရင်အကြောင်းတရားနှစ်ခုနော်ဒီချစ်ချင်းဟာဆင်းရဲတယ်ဆိုတာနဲ့ပတ်သက်ပြီးတော့နော်တချို့လူတွေရဲ့နှုတ်ဖျားမှာရနေတဲ့ပါဠိတော်လေးတွေရှိတယ် မပိယတောဇာတိတောကောပိယတောဇာတိပယံပိယတောဝိပမုဒ္ဒတာနတ္ထိတောကောကုတောပယံဟုတ်လားချစ်ချင်းကြောင့်ဆင်းရဲရတယ်ချစ်ချင်းကြောင့်စိုးရင်ရတယ်ချစ်ချင်းကြောင့်ဘေးတွေဖြစ်ရတယ်တော့ချစ်ချင်းကင်းလွတ်နေတဲ့ပုံကိုယ်တွေဘယ်မှာလာပြီးတော့စိုးရင်ခြင်းတွေဘေးတွေဖြစ်မှာတော့နော်ဘေမတောဇာတိတောကောကာမတောဇာတိတောကောရတ္တိယဇာတိတောကောတဏှာယဇာတိတောကောနော်ဘေမတောမထုဒီလောဘကိုပဲပြောတာပဲချစ်ခင်မှုမျက်နှာမှု ကာမတော နော်ကာမဂုဏ်အာယုန်နဲ့အဲ့ဒီကာမဂုဏ်အာယုန်ကိုလိုချင်တဲ့လောဘကာမကြောင့်နော်စိုးရိမ်ညာနော်ရတိယနှစ်သက်မှုမျက်နှိုးမှုတဏှာယဆွဲမဲ့မှုဟုတ်လားအကုန်လုံးတရားကို ကောက်လိုက်ရင်ဘာတွေ့တော့လောဘပေါ့နော်အဲ့တော့ဘုန်းဘုန်းတို့ဒီဒုတိယပိုင်းလေးမှာနော်တောကရဲ့အကြောင်းတရားကိုရှာလိုက်တော့ဘာတွေ့တော့ချစ်ချင်းဆိုတဲ့လောဘကိုတွေ့ရတယ်နော် အတ္တဒီပါသုတ်တန်အရာနော်တက္ကာယဒိဋ္ဌိဆိုတဲ့နော်တောကရဲ့အကြောင်းတရားကိုတွေ့ရတယ်ပေါ့ဟုတ်လား အဲ့ဒါလို့ဆိုရင်တောကကိုဘယ်လိုညှိမလဲဆိုတာကိုဘုံဘုံတို့အဖြေရသွားပြီတောကမဖြစ်ချင်ဘူးဆိုရင်သူ့ရဲ့အကြောင်းတရားကိုဘုံဘုံတို့ပယ်နေအောင်ကြိုးစားဖို့ပယ်နေအောင်မကြိုးစားနိုင်သေးတဲ့အဆင့်မှာလည်းနေပါအောင်ဘုံဘုံတို့ကြိုးစားဖို့ပါအောင်ကြိုးစားဖို့အကြောင်းတရားနေရင်လည်းပဲအကျိုးတရားနေတော်မှာပဲအကြောင်းတရားပါသွားရင်လည်းအကျိုးတရားလည်းပါတော်မှာပဲအကြောင်းတရားကုံသွားမယ်ဆိုရင်အကျိုးတရားလည်းရပ်ဆိုင်သွားမှာပဲဒါနိယာမပေါ့နော်ဒါဘုံဘုံတို့ကတက္ကာယဒိဋ္ဌိနဲ့လောဘကို နပါအောင်လုံနိုင်ရင်လုံနိုင်သလောက်နဲအောင်လုံနိုင်ရင်လုံနိုင်သလောက်သူ့ရဲ့အကျိုးဆက်ဖြစ်တဲ့တောကနဲ့ပရိဒေဝဒုက္ခဒေါမနတာဥပါယတရားတရားတွေဘာဖြစ်သွားမလို့ပါသွားမယ်နဲသွားမယ်ကုံသွားမယ်ပေါ့အဲ့ဒါလို့ဆိုရင်ဘယ်နည်းနဲ့ဒီအကြောင်းတရားတွေကိုဘုံဘုံတို့နဲပါအောင်လုံမလဲဟုတ်လားနဲပါအောင်လုံမလဲဆိုရင်နှစ်နည်းဘုံဘုံတို့ပြောမယ်အဲ့ဒါပေါင်းဆိုဆင်ကျင်တဲ့နည်းနော်ပထမနည်းရမှာလဲဆင်ကျင်တဲ့နည်းဒုတိယနည်းဟာနော်ပွားများတဲ့နည်းဟုတ်လား နေ့ပဲနေ့နေ့လဲနှစ်နေ့နော်ဆင်ကျင်တဲ့နေ့ရဲ့ပွားများတဲ့နေ့အဲ့တော့ဆင်ကျင်တဲ့နေ့ကဘာတော့ဆိုတော့နော်အမှန်တရားတွေကိုဆင်ကျင်တာပေါ့အထူးသဖြင့်အိုနာတိကွဲကံနဲ့တွဲအမြင်နေတိုင်းရှုလို့မြတ်စွာဘုရားနော်သင်ပေးခဲ့တဲ့အဘိဓမ္မာသုတ္တမလာရှိတဲ့ဘဝရဲ့ခန္ဓာရဲ့လောကရဲ့အမှန်တရားကြီး၅မျိုးကိုဆင်ခြင်တာအဲ့ဒီဆင်ခြင်တဲ့နီးနဲ့ဘုံဘုံတို့စ조사အထောက်ရင်လည်းပဲတက္ကာယဒိဋ္ဌိနဲ့ လောဘဆိုတဲ့ချစ်ချင်းတရားဟာလည်းနေပါသွားမှာပဲနောက်ဆုံးကုန်ခန်းသွားသည့်အထိသူကလည်းပဲအစွမ်းအနိသင်ရှိတာပဲဆင်ကျင်တဲ့နည်းကိုလည်းပေါ့မတွင်နဲ့နော်ဒါကြောင့်မိမိခန္ဓာသူတစ်ပါးခန္ဓာဘယ်ခန္ဓာပဲဖြစ်ဖြစ်ဘယ်ဘဝပဲဖြစ်ဖြစ်နော်အိုနာသေးကွဲကံတဲ့တွဲထဲမှာ အကျုံးဝင်နေရတယ်ဒီသဘာဝတရားတွေပဲလို့ဒါကိုဖုံဖုံတို့ဘာလို့ရမှာတော့ဆင်ကျင်ရမယ်အဲ့ဒါကိုဆင်ကျင်လို့ရှိရင်နော်အကြောင်းတရားဖြစ်တဲ့တက္ကာဒိဋ္ဌိနဲ့ နော်လောဘဆိုတဲ့တောကရဲ့အကြောင်းတရားတွေဘာဖြစ်သွားမလို့နေပါသွားမယ်ပေါ့နေပါသွားရင်တက်တာသွားမှာပဲအဲ့ဒီတက်တာသွားတဲ့တက်တီတာရကအနေနဲ့ဘုံဘုံတို့အများကြားမှုနေတဲ့ဇက်တော်လေးတစ်ခုနားထောင်ကြည့်မယ်နော်ဥရကဇက်ဆိုပြီးတော့မြတ်စွာဘုရားဟောတာရှိတယ်အဲ့တော့အဲ့ဒီဥရကဇက်မှာမြတ်စွာဘုရားဘာဟောတာတုံးဆိုတော့တခုသောဘွားကနော်ဘုရားလောင်းကနော်အိမ်အောင်ရသားကြပြီးတော့သားလေးတယောက်သမီးလေးတယောက်ထုံးကားတယ်အဲ့ဒါသားလေးကအရွယ်ရောက်လာတဲ့အခါကျတော့ သူကထပ်ပြီးတော့အိမ်အောင်ကြတော့အိမ်မှာချွေးမတယောက်ပါတိုးလာတယ်ပေါ့နော်အဲ့တော့အိမ်မှာခိုင်းစီတဲ့ကျွန်မလေးတယောက်နဲ့ဆိုတော့မိသားစုအလုံး6ယောက်နေကြတယ်ဟုတ်လားအဲ့လိုနေတော့ဖះလောင်းကနော်အိမ်အောင်ဦးစီးဆိုတော့တမိသားစုလုံးကိုသူအမြဲတမ်းဆုံးမတယ်အဲ့ဒါဘာလဲဆိုတော့နော်ခန္ဓာကိုယ်ကြီးရဲ့မတီမြဲတဲ့ပျက်စီးရမယ့်သဘာဝကိုစဉ်းစားဖို့မရဏဒုတ်တိပေါ့နော်ပျက်စီးရင်းနဲ့ပျက်စီးခြင်းစီကိုသွားနေရတဲ့အဖြစ်အဲ့ဒါကို ကွက်ကွက်ကွင်းကွင်းမြင်ဖို့နှလုံးသွင်းဖို့အမြဲတမ်းဆုံးမတယ်ဘဝဆိုတာပျက်စီးရင်းနဲ့ပျက်စီးခြင်းတွေသွားတာအခုလောလောဆယ်ဘုံဘုံတို့အဆင်ပြေတယ်မပြေဘူးဘာပဲပြောပြောဘလို့ချင်းတွေကိုပဲတွေ့ကြုံနေရတယ်ပြောပြောအဲ့ဒီအတွေ့အကြုံမှန်သမျှကိုထားခဲ့ထားခဲ့ထားခဲ့ပြီးတော့အပိသက်အပိသက်ပြီးတော့လုံးဝအပိသက်မဲ့အနေထားတွေကိုသွားနေတယ်ဘုံဘုံတို့အမားတို့ကင်နေလေတော့အဆင်ပြေတာမပြေတာပျော်ရွှင်တာကြည်နူးတာဘာပဲဖြစ်ဖြစ်ပေါ်လေအတွေ့အကြုံတွေတွေ့ကြုံခဲ့တယ်အဲ့ဒါတွေဘာတော့ပြီးခဲ့ပြီထားခဲ့ရပြီ နော်မနေ့ကဟာအရင်လဟာအရင်နှစ်ကဟာကြိုက်ကြိုက်မကြိုက်ကြိုက်သဘောကျကြမကြကြထားခဲ့ရတာပဲနောက်နေ့ဖြစ်မှာလည်းထားခဲ့ရမှာပဲပြီးခဲ့ရမှာပဲပြန်ပြီးတော့တူးဆွကြည့်ရင်လို့တောင်ကြည့်ခွင့်မရှိဘူးပြီးထားခဲ့ရတယ်နော်အဲ့လို ထားခဲ့ရင်းနဲ့ဘုံဘုံတို့ဘယ်သွားမှာတော့တဘောအလုံးပြီးတော့ထားခဲ့မှာပဲဟုတ်လားအဲ့ဒီဘဝရဲ့အဲ့ဒီအခြေအနေမှန်ကိုစဉ်းစားဆင်ခြင်ခိုင်းတာစောတော်တော်ကအိုနာသေးကွဲကံတဲ့တွဲထဲမှာကျုံဝင်နေနော်အဲ့ဒါမိသားစုကလည်းလိမ်ပါတယ်မြဲတမ်းစဉ်းစားတယ်ဆင်ခြင်တယ်နှလုံးသွင်းတယ်ပေါ့ အဲ့လိုစဉ်းစားဆင်ခြင်နှလုံးသွင်းတဲ့အခါကျတော့စောစောပြောခဲ့တဲ့တောကရဲ့အကြောင်းတရားဖြစ်တဲ့တက္ကာယဒိဋ္ဌိနဲ့ချစ်ချင်းလောဘတရားဟာသူတို့တန်တာမှာအတော်အသင့်ပါသွားတယ်၊နေသွားတယ်။အဲ့ဒါဒီဘလောက်ပါသွားနေသွားလဲဆိုတာကိုမှတ်ကြောက်တင်ကြည့်မဲ့အရာနဲ့တွေ့မှသိနိုင်တာနော်။ဒီတိုင်းဘုံဘုံတော့မသိနိုင်။လူတယောက်ရဲ့တန်တာမှာတက္ကာယဒိဋ္ဌိဘလောက်များလဲဘလောက်နေလဲလောဘတွေဘလောက်နေလဲဘလောက်များလဲချစ်ချင်းတွေဘလောက်များလဲနေလဲဆိုတာဘာနဲ့တွေ့ကြည့်မှသိမယ်လို့ထင်လဲ။ ပျက်စီးမှုနဲ့တို့ကြည့်မှသိမှာဟုတ်တယ်အမပြောတာမှန်တယ်နော်ပျက်စီးမှုနဲ့တို့ကြည့်ရင်သိပျက်စီးမှုကိုဘယ်တော့မခံနိုင်ဘူးလဲအင်းအဲ့ဒါဆိုရင်ငါဆွဲအားကြီးနေပြီဒီလိုလောဘတွေအားကြီးနေပြီဟုတ်လားခံနိုင်ပါတယ်ကွာဆိုလို့ရှိရင်ဒါတုတ်တန်တာမှာအဲ့ဒါတွေနဲနေတယ်ဆိုတာသိနိုင်တယ်ဟုတ်လားတော့ဒီနေရာမှာဘုံဘုံတို့ဖြတ်ပြီးတော့ပြောရင်တာကနော်ဒုက္ခဖြစ်တယ်ဆိုတာကနော်ပျက်စီးမှုကြုံလို့ဖြစ်တယ်ဆိုတာကအပေါ်ယံအဖြေပဲသူကတကယ်တကယ်ကနော်တက္ကာဒိဋ္ဌိနဲ့လောဘမကင်းလို့ဖြစ်ရတာ ဟုတ်လားအဲ့တော့ပျက်စီးမှုကိုဖယ်နိုင်မှတောကပြောက်မယ်လို့တချို့ကလွယ်လွယ်မာမာထင်နေတာအဲ့ဒါကြောင့်မို့လို့မပြည့်အောင်တချို့စူးစမ်းနေကြတာရှိတယ်တကယ်တမ်းကမပြည့်အောင်ကဘုံဘုံတို့လုပ်လို့မရဘူးမပြည့်အောင်စူးစမ်းရင်းနဲ့ပဲပြတ်သွားမှာပဲဟုတ်လားအဲ့တော့ဘုံဘုံတို့တကယ်လုပ်လို့ရတာကဘာတုံးဆိုတော့တက္ကာယဒိဋ္ဌိနဲ့လောဘဆိုတဲ့ချစ်ချင်းကိုဖယ်ရှားဖို့ကတော့တကယ်လုပ်လို့ရတယ်ဘုံဘုံစိတ်ထဲမှာထင်မြင်မိတာကပျက်စီးခြင်းကအပြင်အကြောင်းတရားပဲ နော်တက္ကာဒိဋ္ဌိနဲ့လောဘကအတွင်းအကြောင်းတရားပဲတော့ကဖြစ်ဖို့အတွက်ဟုတ်လားအဲ့ဒီအပြင်အကြောင်းတရားကဖယ်လို့မရတချိန်ကျရင်သူကပြက်မှာပဲမရနော်အတွင်းအကြောင်းတရားကဘာလို့လို့ဖယ်လို့ရတယ်အဲ့တော့တကယ်လို့သာအတွင်းအကြောင်းတရားကိုဖယ်ထားနိုင်မယ်ဆိုရင်အပြင်အကြောင်းတရားနဲ့ဘယ်လောက်တွေ့တွေ့အဲ့ဒီလိုအကျိုးရင်မှုဟုတ်တယ်မဟုတ်လားအခုအတွင်းအကြောင်းတရားကိုဖယ်ဖို့ပဲဘုံဘုံတို့ပြောနေတာနော် အဲ့ဒါဘယ်နည်းနဲ့ဖယ်ရမှာတော့ဆိုဆင်ញင်တဲ့နည်းရဲ့ပွားများတဲ့နည်းရဲ့အခုဆင်ញင်တဲ့နည်းနဲ့ဖယ်လို့အကျိုးကျေးဇူးခံစားရတဲ့လူတစုရဲ့အကြောင်းကိုအခုပြောနေတာဟုတ်လားဟုတ်လားအဲ့ဒါသူ့ရဲ့မိသားစုကိုဒါဆင်ញင်တရားကိုမမေ့နဲ့မျက်ခြေမပြတ်နဲ့ဘဝဒီတိုင်းနော်ဘာတွေညာတွေလျှောက်ထင်းမနေနဲ့ဒါပဲဒါဖြစ်မဲ့အရာပဲလို့ကိုယ်စိတ်ထဲမှာပိုင်ပိုင်နိုင်နိုင်သိအောင်လှုပ်ခိုင်းတာအဲ့တော့တမိသားစုလုံးလှုပ်တယ်အဲ့တော့အည်သူရတော့အတူတူရှိသွားကြတယ်လို့ဘုံဘုံထင်ပါတယ်ဘယ်အချိန်ကျတော့သူတို့ နော်စမ်းသက်ခံရလိုက်တော့ဆိုတော့တနေ့သားဖနှစ်ယောက်နော်လေတော့သွားပြီးတော့ဟောတောင်သူလုပ်ငန်းလုပ်တာပေါ့လေထုံညတာပေါ့အဲ့ဒါသားဖြစ်တဲ့လူကအမိုက်တွေကိုဆွဲပုံပြီးရှို့ဖေးကြီးကနော်လေထုံပေါ့အဲ့လိုလုပ်ရင်းနဲ့အမိုက်ပုံတွေရှိနေတဲ့မွေရမိโก้တွေမှုံတော့စိတ်တို့ထွက်လာပြီးတော့အမိုက်မီးရှို့နေတဲ့ตาရဲ့ခြေတော့ကိုကိုက်တယ်။ခြေကောင်းကိုကိုက်မိလို့ပေါ့တခါတည်းအဒီနာတင်လဲတယ် လက်ဖေးကြီးဟာသားဘာဖြစ်လဲမသိဘူးဆိုတော့လေထုံရကနေထုံရက်ပြီးတော့တခါလဲဒီလာတဲ့အခါကျတော့သူ့လက်ထဲမှာပဲသားဘာမှကိုမပြောနိုင်တော့ဘူးတခါလဲဆုံးတယ်မွေးကြိုက်ပြီးတော့ဆုံးတယ်ဆုံးတဲ့အခါကျတော့ဟိုလောကဒဏ်ကစမ်းသက်ပြီလေမင်းဘလောက်ခံနေရှိလဲမင်းစိတ်ထဲမှာဘလောက်ရင့်ကျက်နေပြီလဲဆိုတာဒါလက်တွေ့စမ်းပြီ သောတော်တော်ကဘာမှမသိရဘူးနော်အခုစမ်းပြီစမ်းပြီတော့သူ့တန်တန်မှာသူတော်ကောင်းတရားဘလောက်ကိန်းလဲမကိန်းဘူးလဲနော်စိတ်ကိုဆင်းရဲအောင်လုပ်တတ်တဲ့အကြောင်းတရားတွေဘလောက်ထူးနေလဲဘလောက်ပါနေလဲအကုန်သိလာပြီဟုတ်လားအဲ့ဒါဘုရားလောင်းကမငိုသူစဉ်းစားထားတဲ့ဆင်ခြင်ထားတဲ့တရားတွေကအစွမ်းပြနေပေါ့နော်ဟုတ်လားအဲ့ဒါနဲ့အိမ်ပြန်မဲ့လေနီနာချင်းတယောက်ကိုသူကမှားတယ်တဲ့အေးတို့အိမ်ကအမေကြီးကိုပြောလိုက်ပါကွယ်နော်အခါတိုင်းထမင်းကိုနှစ်ယောက်စာပို့နေကြ ဒီနေ့တော့တယောက်စာပဲလာပို့ပါလို့ပြောလိုက်ပါစားမဲ့တယောက်ကမရှိတော့ဘူးလေအပြောင်းလဲရအလွန်မြန်တယ်ဟုတ်လားဆက်ပြီးတော့ပြောပြန်တယ်အခါတိုင်းတယောက်ပဲလာပို့တာဒီနေ့တော့အိမ်ရှိလူကုန်လာပို့လဲပါအဲ့ဒီထမင်းတုပ်ကိုပို့လို့ရှိရင်လည်းပန်းနန့်တာလက်ဆွဲပြီးတော့ဝက်ကောင်းစားလာလေးတွေဝက်ပြီးတော့လာခဲ့ပါခါတိုင်းလိုမလာပါနဲ့အဲ့လိုမျိုးမှားလိုက်တဲ့အခါကျတော့အဲ့ဒီလူကြောင့်လည်းအိမ်ရောက်တော့ပြောတာပေါ့ပြောတဲ့အခါကျတော့အဲ့ဒီအဲဖះလောင်းရဲ့ နော်ဇနီးကလည်းပဲညံရှိတယ်ဒီလိုလဲပြောလိုက်ရောအင်းအဲ့လိုဆိုရင်တော့တယောက်ကတော့မရှိတော့ဘူးအဲ့တော့ဘယ်တယောက်မရှိတာလဲဆိုတော့သိရအောင်နေပါအောင်မောင်ရဲ့မင်းကိုဒီစကားကိုမှားလိုက်တာကဖေကြီးကမှားလိုက်တာလားတားကမှားလိုက်တာလားပေါ့ဖေကြီးကမှားလိုက်တာပါဆိုတော့ဟောအဲ့လိုဆိုရင်တားမရှိတော့ဘူးဆိုတာ तू သိသွားပြီညံရှိရနော်အဲ့ဒါနဲ့ငါတို့သားမရှိတော့ဘူးအကြံမလို့အင်းပန်းတန်တာလက်ဆွဲပြီးတော့နော်ထမင်းသွားပို့ကြမယ် အဲ့တအိမ်လုံးအဲ့ဒီသတင်းကိုသိသွားတော့ဘယ်သူမှမငိုရဘူးအဲ့ဒါဟောသူတို့လည်းပဲသူတို့အားထုတ်ထားတဲ့နော်တရားပါတော့အစွမ်းပြတယ်ပေါ့စံတန်မှုမှာသူတို့ဟာခန္ဓာရင်ရှိတယ်လို့ပြောရမယ်ပေါ့ဟုတ်လားအဲ့ဒါနဲ့လေတော့ရောက်ပြီဆိုတဲ့အခါကျတော့အကုန်လုံးရှုပြီးတော့အမိုက်တေးတရွက်6တေးထင်း6တေးရအောင်အကုန်ရှာရှာပြီးတော့ရက်ဒီပါဒီမထားဘူးသားရဲ့အလောင်းကိုအဲ့ဒီထင်းပုံပေါ်မှာတင်ပြီးတော့တခါတည်းမီးရှို့ကြတာဟုတ်လားအဲ့လိုမီးရှို့တဲ့အခါကျတော့ သူတို့ရဲ့ဒီခန္ဓာကြီးကတော်တော်အံ့ဩစရာကောင်းတယ်လို့ပြောရမယ်မအေးတယောက်တည်းအလွန်ချစ်တဲ့သားနော်ညီမတယောက်တည်းအလွန်ချစ်တဲ့အကိုဇနီးတယောက်တည်းအလွန်ချစ်တဲ့လင်ယောက်ျားနော်ကျွန်တယောက်တည်းအလွန်ချစ်ရတဲ့သခင်ဆုံးသွားတာကျန်တဲ့လူတွေရဲ့တုံ့ပြန်မှုကတော်တော်အံ့ဩစရာကောင်းလောက်အောင်ကိုရင့်ကျက်နေတော့နော်ဟုတ်လားအဲ့ဒီရင့်ကျက်မှုဟာအစွမ်းရှိတယ်မမြင်ရတဲ့အစွမ်းပေါ့အစွမ်းရှိတယ်လို့ဘယ်လိုသိနိုင်တော့ တရားမင်းကမတိပဲကိုမနေနိုင်ဘူးဖြစ်သွားတယ်တရားမင်းကိုအတိသွားပေးတယ်အဲ့ဒီအစွမ်းကဘုံဘတော့အဲ့လိုပဲနားလေလိုက်တယ်ပေါ့နော်တရားမင်းရဲ့စာလိုကတော့ဘယ်လိုပြောမလို့တရားမင်းရဲ့ပန်တုပကလာမြကြောက်ဖြာကြီးတင်းသွားတယ်လို့စာတော့အဲ့လိုရေးတာပေါ့ဟုတ်လားတကယ်တမ်းတော့သူတို့ရဲ့အရင်ကျက်တဲ့စိတ်ရဲ့အစွမ်းတတ္တိဟာတရားကိုသွားပြီးတော့အတိပေးလိုက်တာပဲဟုတ်လားအဲ့ဒါတရားမင်းကရောက်လာတယ်တဲ့ရောက်လာတော့သူကဒီခရီးသွားတယောက်ဟန်ဆောင်ပြီးတော့ရောက်လာတာရောက်လာပါမသိကြအောင်ဆောင်ပြီးတော့အကုန်မေးတယ်ဘာမီးရှို့နေကြတာတော့ သမင်လေးတွေမီးရှို့နေတာလားမိခင်စားဖို့များရှို့နေတာဟာသမင်မဟုတ်ဘူးလူတယောက်ကိုရှို့နေတာလူဆိုရင်လည်းပဲသင်တို့ရဲ့ရန်သူလားဟာရန်သူမဟုတ်ပါဘူးဘာဖြစ်လို့တုံးဆိုတော့မငိုကြဘူးလေဒီတိုင်းပဲရှို့နေတော့ရန်သူများလားလို့ပေါ့ရန်သူမဟုတ်ဘူးဆိုတော့ဒါမြင်ဘယ်သူတုံးဆိုတော့သားပါလို့ပြောတယ်။အော်သားဆိုရင်သင်တို့မုန်းတဲ့သားများလားမုန်းတဲ့သားမဟုတ်ပါဘူးအလွန်ချစ်ရတဲ့သားပါမွေးစားသားလည်းမဟုတ်ရင်ကဖြစ်တဲ့သားပါ။ ဩကိုသားဖြစ်ရတဲ့နဲ့ဘာဖြစ်လို့မငိုရတာတော့ဒါထူးဆန်းတဲ့ကိစ္စဆိုတော့မေးတယ်ဖះလောင်းကြီးကိုအရင်မေးတဲ့ခါကျတော့ဖះလောင်းကဘာပြောလို့ဆိုတော့လူတယောက်တည်သွားတယ်ဆိုတာတဲ့မွေများအရေကွန်လဲတယ်လို့ပဲတဲ့ဟောသူ့ရဲ့ဘဝပေါ်မှာအမြင်ဒါအရေးအတုယူဖို့နော်ဒါတည်ခြင်းကိုစဉ်းစားရင်းနဲ့သူ့အတူမြင်လာတာသူ့ကိုဘယ်သူမှလာတရားဟောထားတာမဟုတ်ဘူးဒါသူ့အတူမြင်ထားတာသူမြင်တာသူပြောလို့အခုဘုံဘုံတော့မှသူ့စကားကိုယူပြောနေရတာသူ့အမြင်ဒါကို့အမြင်လည်းမဟုတ်သေးဘူးနော် လူတယောက်တည်သွားတယ်ဆိုတာမွေများအရေကုန်လဲသလိုပဲတဲ့ဟုတ်လားဒီဘဝဖြစ်သွားတယ်ပြက်သွားတယ်နောက်ဘဝတစ်ခုထပ်ပြီးတော့ဆက်ဖြစ်တယ်ဟုတ်လားအဲ့တော့အခုဒီမှာမီးရှို့နေတာတောင်မှဒီလူဟာဒီအလောင်းကောင်ဟာမသိတော့ဘူးပေါ့နော်ငိုကြွေးခြင်းအဖြစ်အာကျိုးမှမရှိတော့ဘူးသူဟာသူသူသွားပြီသူကံတရားရာသွားပြီငိုကြွေးခြင်းအဖြစ်ဘာကျိုးမှမရှိဘူးဒါမှမဟုတ်ငါငိုဘူးလို့ပြောတယ်ဟုတ်လားအဲ့ဒါနဲ့ဘုရားလောင်းရဲ့ဇနီးမအေးကြီးကိုမေးတယ် ဘာဘူးလို့မငိုတာတော့ဘာတော်တော့မအေးပါအလွန်ချစ်တဲ့သားပါဟမ်မအေးဆိုတာနော်ယောက်ျားသားတွေတဲ့မိန်းမသားတွေကစိတ်နှလုံးပိုးပြီးတော့နူးညံ့ပါတယ်ဘယ်နဲ့ကြောင့်မငိုပဲနေနိုင်တော့အဲ့တော့သူကဘာပြောတော့ဆိုတော့သူ့ရဲ့သား तू မခေါ်ပဲနဲ့သူ့စီကိုရောက်လာခဲ့တာတဲ့ तू အနူးညွတ်ခေါ်ထားတာမဟုတ်ဘူးပေါ့နော်အခုပြန်သွားပြီဆိုတော့လည်းပဲသူ့ကိုဘာမှမပြောဘဲနဲ့တားမရစီးမရ तू ပြန်ရင်ပြန်သွားတာ तू သဘောတိုင် तू လှုပ်တာတဲ့ ခေါ်တော့လည်း तू ခေါ်ခဲ့တာမဟုတ်ဘူးရောက်လာအောင် तू လုပ်တာမဟုတ်ဘူးပြန်သွားအောင်လည်း तू လုပ်တာမဟုတ်ဘူးမခေါ်ခဲ့ရဘူး तू မနှင်ခဲ့ရဘူးသူ့သူလာခြင်းလာတယ် तू သွားရင်သွားတယ် तू ဘာမှအဆိုးမရဘူးပေါ့နော်ဒီကလေးက तू လုပ်ချင်တယ်လို့လုပ်တယ်ဆိုတဲ့အတိတ်ပဲကိုပြောတာဟုတ်လားအဲ့ဒါလိုဖြစ်တတ်တဲ့သဘာဝတွေရှိတဲ့လောကကြီးမှာတော့ငိုကြွေးခြင်းအပြင်ဘာမှအကျိုးမရှိဘူးအခုမီးရှို့နေတာကိုတောင် तू ကသိနိုင်တော့တာမဟုတ်တော့ဘူးသူကံအားလျော်ဆိုတာနော်ရောက်သွားပြီတနေရာမှာဖြစ်သွားပြီဆက်ဖြစ်သွားပြီ ဟုတ်လားဒါကမအေကြီးရဲ့အမြင်ပေါ့ဟုတ်လားအဲ့ဒါနဲ့ဆက်ပြီးတော့မေးတယ်ကလေးမလေးကိုညီရဘာတော်တော့အာတေးတဲ့လူရဲ့ညီမပါအော်ညီကမောင်ကိုမချစ်ဘူးနဲ့တူတယ်မောင်ကညီကိုနှိပ်စက်တယ်နဲ့တူတယ်အလွန်ချစ်ရတဲ့မောင်ပါပေါ့ဘာဖြစ်လို့မငိုတာတော့လို့မေးတော့အော်ငိုလို့ရှိရင်လူပိန်ုံပဲဆင်းရဲုံပင်မယုံပဲရှိမယ်ပေါ့နော်အစာပြည့်အတောက်ပြည့်ဖြစ်မယ် ကိုယ်မုန်းတဲ့လူတွေသဘောကျမယ်အထူးသဖြင့်ကိုယ်ချစ်တဲ့လူတွေဟာကိုငိုတဲ့အတွက်ကြောင့်သူတို့စိတ်ဆင်းရဲလိမ့်မယ်သူပြောရလေတယ်နဲ့ပို့ပြီးတော့စုံတယ်ဟုတ်လားငိုကြွေးခြင်းအပြင်အကျိုးမရှိတာကိုပဲသူမြင်လို့ဟိုမချစ်လို့တော့မဟုတ်ဘူးသူသဘောလေးပြောပုံလေးကတမျိုးနော်သူတော့ငိုကြွေးခြင်းမှာအကျိုးမရှိဘူးဆိုတာကိုသူမြင်တယ်နော်လူပိန်ုံပဲရှိမယ်ချစ်တဲ့လူတွေဝမ်းနေတာပဲအဖတ်တင်မယ်နော်မီးရှို့တာတောင် तू ကသိနိုင်တော့တာမဟုတ်ဘူးဒါကြောင့် तू မငိုဘူးပေါ့နော်အဲ့ဒါနဲ့နောက်တစ်ယောက်မေးတယ်ညီရောဘာတော်တော့ဆိုတော့ဒါသူ့ရဲ့လင်းယောက်ျားပါ ညင်းရောဘလို့မငိုတော့ဒီယောက်ျားကိုမချစ်လို့မြတ်လားမဟုတ်ပါဘူးဘာဘူးလို့မငိုတာတုံးဆိုတော့တေသူကိုတန်းတပြီးတော့ငိုကြွေးခြင်းဟာနော်လာကိုတပြီးတော့မရလို့ငိုတဲ့ကလေးတယောက်နဲ့အလွန်တူတယ်တဲ့ကောင်းကင်ကလာကြီးကိုရခြင်းလို့ကလေးကငိုတယ်သူကသူတေအောင်ပဲငိုနေနေကောင်းကင်ကလာကိုတော့သူရမှာမဟုတ်ဘူးမရနိုင်ဘူးကောင်းကင်ကလာဟာရနိုင်တဲ့အရာမဟုတ်ဘူးဒါပေမဲ့ကလေးကကောင်းကင်ကလာဟာမရနိုင်တဲ့အရာမဟုတ်ဘူးလို့ तू ကသိတယ်လားမသိဘူး तू ကတော့အမေကို ငိုးပြလိုက်ရင်ဘာဖြစ်ဖြစ်သူကရနေတာဆိုတော့ငိုးပြရင်ရမယ်ပဲထင်နေတာဟုတ်ငိုတာပေါ့ဟုတ်လားတော့ကလေးအတိဟာလဟာမရနိုင်တဲ့အရာလို့မသိတဲ့အတွက်ကြောင့်ငိုတာပေါ့နော်လူကြီးတယောက်အနေနဲ့လကိုရခြင်းလို့လကိုမရလို့ငိုတယ်ဆိုတာဖြစ်နိုင်မလားအကယ်၍ငိုတယ်ဆိုရင်လည်းဒါကဘာဖြစ်မလို့ယူတယ်လို့ပဲပြောရတော့မှာပေါ့ဟုတ်လားအဲ့လိုပဲဘုံဘုံတို့တွေဟာနော်တေးသူကိုပြန်ပြီးတော့တန်တကြတာတွေရှိတယ်ဟာဘာလို့မြန်သေးတာတော့ဒီချိန်မသေးသေးရင်ကောင်းပါအဲ့ဒါဘာလို့ဆိုရှင်ပြန်ရှင်သေးချင်တာပဲလေ တေသူကိုမလုပ်စေချင်တာပြန်ရှင်စေချင်တာအဲလကိုရကျင်တယ်ဆိုတာမှလအမြင်နေရသေးတယ်တေသွားပြီ तू ကဘယ်ဘဝရောက်တော့မှတော့မသိတော့ဒီမဲ့အလောင်းပဲမြင်ရတော့ဒါတကယ်တမ်းသူ့ဘဝပြည့်ပြည့်စုံတော့ကိုသိနိုင်တော့တာမဟုတ်ဘူးဟုတ်လားဒါကိုဘုံဘုံတော့မလုပ်နေရတော့ပြန်ပြီးတော့ရှင်စေချင်တယ်ဆိုတော့ကလေးတဲ့မိုက်တယ်လို့တောင်ပြောရမလို့ဖြစ်နေတယ်ဟုတ်လားဟိုငိုတဲ့ကလေးကမှလအမြင်ရသေးတယ်လေဟုတ်လားအဲ့လိုမျိုးသူဟာဒီမီးရှို့တာတောင် तू သိနိုင်တော့တာမဟုတ်ဘူးဒါကြောင့်မငိုဘူးလို့ဒါဇနီးရဲ့ပြောစကားပေါ့သူ့ရဲ့အမြင်ကလည်းပဲ တမျိုးကောင်းတယ်လို့ပြောရမယ်နော်အဲ့ဒါနဲ့နောက်ဆုံးတယောက်ကိုမေးတော့ဘာတော်တုံးဆိုတော့ဘာမှမတော်ပါဘူးဒါပေမဲ့သူ့အိမ်မှာကျွန်မှာပေါ့သူကအော်မင်းသခင်ကမင်းပေါ်မှာတော်ရက်ဆက်တယ်နဲ့တူတယ်ဟာအလွန်ကျင်လာတဲ့သခင်ပါအလွန်မကိုတိတ်နှလုံးနူးညံ့တဲ့လူဒါနဲ့မင်းဘာလို့မငိုတော့လို့မေးတော့ရေဦးများကွဲသွားပြီဆိုရင်ဒါအကောင်းတိုင်ပြန်ဆက်ဆက်ဖို့ဆိုတာဘယ်လိုမှမဖြစ်နိုင်တော့တော့သေးသွားပြီဆိုရင်တကယ်တမ်းကပြီးသွားပြီဘာမှလုပ်လို့မရတော့အဲ့ဒီအချက်ကိုဘုံဘုံတို့ကမြင်ဖို့လိုတယ်ပေါ့သူစကားလေးက ရေအိုးကွဲသွားပြီဆိုရင်တော့ကိုင်လဲကြည့်မနေတယ်တော့ဘာမှလုံမရတော့အမိုက်ပုံသာပြစ်လိုက်ဖို့ပဲရှိတော့တာပဲဟုတ်လားအမှလုံမရတော့ဘူးနော်အဲ့ဒီသဘောလေးကို तू ကပြောတာဟုတ်လားအဲ့တော့သူတို့ရဲ့ဒီတွေ့ကြုံလာတဲ့ပျက်စီးခြင်းအဲ့ဒါကိုသူတို့ကြံ့ကြံ့ခိုင်ရက်တည်ပြီးတော့နော်တောကမီမတောက်အောင်မလောင်အောင်ဘယ်ရာနဲ့သူတို့ထိမ့်သွားတယ်လေလို့မေးရင်တစ်ချိန်လုံးကဘဝတစ်လျှောက်လုံးသူတို့စဉ်းစားခဲ့တဲ့ဆင်ခြင်ခဲ့တဲ့သူတို့ရဲ့အတိညာဏ်ကပဲသူတို့ကိုမလုပ်ပေးသွားတာတော့တောကမဖြစ်အောင်ထိမ့်ပေးသွားတာ အဲ့ဒါတရားမင်းကသဘောကျလွန်းလို့တဲ့သူတို့တော့ဒီလောက်အသိဉာဏ်မြင့်တဲ့လူတွေလောက်ကင်ပြီးတော့မစားကြတော့နဲ့ဆိုတဲ့သဘောမျိုးအနေနဲ့သူတို့အိမ်ထဲမှာယတနာတွေနဲ့ပြည့်အောင်ဖန်ဆင်းပြီးတော့ပေးခဲ့တယ်ရှုပြီးတော့အဲ့ဒါမြတ်စွာဘုရားအဲ့ဒီဇက်တော်ဟောတယ်ဟုတ်လားဒါကဘာလဲဆိုတော့တောကငြိမ်းကျင်တဲ့ပုံကိုယ်တွေဟာတောကရဲ့အကြောင်းတရားကိုရှာရမယ်အကြောင်းတရားအနေနဲ့တက္ကာယဒိဋ္ဌိနဲ့ချစ်ချင်းဆိုတဲ့လောဘတရားနှစ်ခုစောစောကပြောခဲ့တယ်နော် အဲ့ဒီအကြောင်းတရားကိုဖေရှားဖို့အတွက်ဘုံဘုံတို့နီလန်းကဘာကိုသုံးမလဲဆင်ခြင်ခြင်းရဲ့ပွားများခြင်းရဲ့အခုအဲ့ဒါဆင်ခြင်ခြင်းရဲ့အစွမ်းတတ္တိကိုပြောတာနော်အိုနာသေးကွဲကနတော့အမြဲနေတိုင်းရှုဒါကိုအကျေမပြောဘူးနော်အဲ့ဒီတရားလေးကိုရှားပြီးတော့နားထောင်ကြည့်ဟုတ်လားအဲ့ဒါကိုဘုံဘုံတို့ဆင်ခြင်မဲ့ဆိုရင်တော့ကဖြစ်เสียရနဲ့ကြုံလာရင်နော်တော့ကမဖြစ်ဘူးဖြစ်အောင်တော့မှနည်းနည်းပဲဖြစ်မယ်ဆိုတဲ့အနေအထားလေးကိုဘုံဘုံတို့သိနိုင်လိမ့်မယ်ပေါ့ဟုတ်လားဒါကတော့ ကိုဘယ်လောက်စဉ်းစားဆင်ခြင်ထားသလဲမထားဘူးလဲဆိုတာကတော့ကဖြစ်เสียနဲ့ကြုံတဲ့အချိန်မှာဘယ်လောက်စိုးရင်လဲမစိုးရင်ဘူးလဲဆိုတာနဲ့ပဲဘုံဘုံတို့နော်ဆုံးဖြတ်ကြရမယ်ပေါ့အဲ့ဒီချိန်စမ်းတက်တဲ့ချိန်မှာအဲ့ဒီစာမွေးအောင်မလားကြမလားဆိုတာတော့အဲ့ဒီချိန်မှာသိမယ်ပေါ့နော်သို့တော့ကိုကတော့မလုပ်ထားဖို့လို့တော့စူးစမ်းအထောက်ထားဖို့တော့လိုတယ်ပြင်ဆင်ထားဖို့တော့လိုတာပေါ့ဟုတ်လားဆက်ပြီးတော့ဘုံဘုံတို့ပွားများခြင်းအဖြစ်နော်ဒီတောကပရိဒေဝရဲ့အကြောင်းတရားဖြစ်တဲ့တက္ကာယဒိဋ္ဌိနဲ့ နော်လောဘဓာတ်ကိုချစ်ချင်းဓာတ်ကိုဘုံဘုံတို့နော်နေပါအောင်သို့မဟုတ်ပယ်ရှားနိုင်အောင်ကြိုးစားကြရမယ်ဆိုတာလေးကိုဆက်ပြောမယ်နော်အဲ့ဒါကိုဘုံဘုံတို့ကဘယ်သုတ်တံကိုခြေခံပြီးတော့ပြောရင်တော့ဆိုတော့စောစောကအတ္တဒီပသုတ်တံရဲ့အဆက်ကလေးကိုဆက်ပြောမယ်နော်အတ္တဒီပသုတ်တံမှာမြတ်စွာဘုရားကကိုကိုကိုအာကိုရတရားကိုအာကိုရကိုဟာလွဲလို့တရားလွဲလို့ဘယ်ရာကိုမှအာမကိုပဲနဲ့နေကြအဲ့လိုနားလေတဲ့ပုဂ္ဂိုလ်ဟာတောကပရိဒေဝဒုက္ခဒေါမနတာဥပါယတာတရားတွေဘာကြောင့်ဖြစ်တယ်လဲလို့အကြောင်းတရားကိုစူးစမ်းရမယ်ဟောတယ်နော် စူးစမ်းတဲ့အခါဘာတွေ့တော့တက္ကာယဒိဋ္ဌိခန္ဓာ၅ပါးကိုငါလို့ထင်နေခြင်းအဲ့ဒီငါလို့ထင်တဲ့အရာပျက်စီးပြီဆိုတာနဲ့တမျိုးတမျိုးဖောက်ပြန်ပြီဆိုတာနဲ့အဲ့ဒီလိုဆင်းရဲလိမ့်မယ်စိုးရိမ်ရလိမ့်မယ်ပင်ပန်းလိမ့်မယ်ဒီရောက်ခဲ့ပြီနော်တရားဟုတ်လားအဲ့တော့ဆက်ပြီးတော့မြတ်စွာဘုရားအောင်နာမှာဆက်ဟောတယ်အဲ့ဒါဘာဟောတော့ဆိုတော့ရူပတ္တတွေဝဘိခွေအိဋ္ဌတံဝိရိတဝဝိရိနာမဝိရာကဏိရောဓံပုပ္ပေစေဝရူပံဧတရဟိ ဧတရိစ္ဆတပ္ပံရူပနိစ္စဒုက္ခဝိရိနာမဓမ္မံတိနော်အတိပ္ပယ်ကဘာပြောလဲဆိုတော့ဒီယုတ်တရားဤသာလျင်အနိစ္စဖြစ်နေတဲ့သဘောကိုသိပြီးတော့နော်ဝိပရိနာမံဖောက်ပြန်နေတဲ့သဘောကိုသိပြီးတော့နော်ချုပ်ပြောင်းနေတဲ့သဘောတွေကိုသိပြီးတော့အော်ရှေးတုန်းကဖြစ်ခဲ့တဲ့ယုတ်တရားတွေအခုဖြစ်နေတဲ့ယုတ်တရားတွေနော်တပ်ပံတုပံအလုံးစုံသောယုတ်တရားတွေဟာအနိစ္စဒုက္ခဝိရိနာမဓမ္မံတည်တယ်နော် မမြဲတဲ့တရားတွေမမြဲလို့မို့မကောင်းတဲ့တရားတွေ နော်အမြဲတမ်းဖြစ်ချင်လို့ဖြစ်ပြီးတော့ပေါက်ပြန်ပြောင်းလဲတတ်တဲ့သဘောတရားတွေလို့အနိစ္စဒုက္ခဝိပရိနာမှာဒီသဘောတရားသုံးမျိုးကိုဒီရုပ်တရားတွေရဲ့အပေါ်မှာသူဟာမှန်မှန်ကန်ကန်မြင်နေတဲ့ဟုတ်လားအဲ့ဒါလိုမြင်တဲ့အခါကျတော့ဘာဖြစ်တုံဆိုတော့ဧဝမေတံယထာဘူတံတမ္မပညာယပတ္တတော်ရေတောကပရိဒေဝဒုက္ခဒေါမနတုပါယတာတေပိဟိယံတိနော်စိုးရင်ချင်းငိုကြွေးခြင်းကိုဆင်းရဲခြင်းစိတ်ဆင်းရဲခြင်းပြင်းစွာပင်ပန်းခြင်းဆိုတဲ့ဒီတရားတွေကိုသူဟာ ပယ်လိုက်နိုင်တယ်တဲ့ဒီအချက်ကလေးကိုသိချာမှတ်နော်ဒီရုပ်တရားကိုနော်အနိစ္စဒုက္ခဝိပရိနာမဓမ္မလို့မမြဲတဲ့တရားမကောင်းမွန်တဲ့တရားနော်ဖောက်လဲဖောက်ပြန်ဖြစ်တဲ့တရားလို့တကယ်သာညံနဲ့မှန်မှန်ကန်ကန်သူမြင်ပဲဆိုရင်စိုးရင်ချင်းကိုကြွေးချင်းကိုဆင်းချင်းစိတ်ဆင်းချင်းပြင်းစွာပင်ပန်းချင်းကိုပယ်နိုင်နေတဲ့ဓာတ်ရိုက်ကိုပယ်ပလိုက်တာဟုတ်လားဓာတ်ရိုက်ကိုပယ်တာဒါပွားများခြင်းအဖြစ်ပယ်တာကိုပြောနေတာနော်ဟုတ်လားအဲ့လိုပယ်တဲ့အခါကျတော့ မြတ်စွာဘုရားဆက်ဟောတာလေးဘုံဘုံတို့စဉ်းစားတယ်ဟာကောင်းလို့တေတံဘာဟာနာနတ်ပရိတတတိအဲ့ဒါလို့တောကပရိဒေဝဒုက္ခဒေါမနတာဥပယတာတရားကိုပယ်လိုက်ပြီဆိုရင်အဲ့ဒီပုံကိုရဲ့စိတ်ထဲမှာတောင့်တမှုဆိုတာမရှိဘူးတဲ့စပြီးတော့ဘုံဘုံကဒီတုတ်တန်လေးကိုဖတ်တုံးကတိတ်ပြီးတော့နားမလည်ဘူးเนาะဒီစကားကိုတောကပရိဒေဝဒုက္ခဒေါမနတာဥပယတာကိုပယ်လိုက်ရင်စိတ်ထဲမှာတောင့်တမှုမရှိဘူးလို့ပြောတယ်အခုအဲ့ဒါကိုအကြည်လေခဏခဏစဉ်းစားကြည့်မိတယ်ပေါ့နော် နော်တောကပတိတွေဝဒုက္ခဒေါမနတာဥပါယတာတရားမရှိတာ ਨੇ ဘလို့လုပ်ပြီးတော့တောင့်တမှုမရှိတာတော့ဘုံဘုံနားလဲတာလေးပေါ့နော်ဘုံဘုံနားလဲတယ်လို့လေးပြောကြည့်မယ်ကိုယ်စိတ်ထဲမှာစိုးရိမ်တာတွေငိုကြွေးတာတွေကိုယ်ဆင်းရဲတာတွေစိတ်ဆင်းရဲတာတွေပင်ပန်းတာတွေမကောင်းတာတွေဘာမှမရှိဘူးဆိုရင် तू ကောင်းနေပြီလေဘာလို့ထပ်တောင့်တနေရအောင်မှာလဲဟုတ်လားသူ့စိတ်ထဲမှာနည်းနည်းလေးတောင်အဆင်မပြေတာမရှိဘူးဒေါမနတာမရှိဘူးဆိုရင်အဆင်မပြေတာဘာမှမရှိဘူးစိုးရိမ်တာလည်းမရှိဘူး ဒီတရားဆိုငါမျိုးမရှိဘူးဆိုရင်ဘုံဘုံတော့ဘာကိုတောင်းတနေရအောင်ပါလဲအဲ့တော့အတိတ်ပဲလေးကဘုံဘုံစိတ်ထဲမှာဘလို့တွေးမိတုံးဆိုတော့ဘုံဘုံတို့တစ်ခုခုကိုလိုချင်လို့တောင်းတနေရတယ်တောင်းတတယ်ဆိုတာကောင်းတာကိုချမ်းသာတာကိုပဲတောင်းတတာပါပဲများပါတယ်ဟုတ်လားအဲ့ဒါကိုတောင်းတတယ်ဆိုဒီထဲမှာအရှင်မပြေလို့အရှင်ပြေတာကိုတောင်းတနေရတဲ့သဘောများဟိုဆိုလိုသလားလို့ဒါဘုံဘုံတွေးမိတာကိုပြောတာနားလည်မလားမသိနော်ကိုယ်စိတ်ထဲမှာအရှင်မပြေလို့အရှင်ပြေတာကိုတောင်းတနေရတာတခုခုရတောင်းတနေရတယ်ဆိုတာကအခု तू ဒီတိုင်းကို အဆင်မပြေလို့အဲ့ဒါလေးဖြည့်ဆွက်လိုက်မှ तू ကောင်းသွားမှာမို့ तू ဟိုဟာကိုဟိုဟာရရင်ကောင်းမလားဒါရရင်ကောင်းမလားဟိုဟာဖြစ်ရင်ကောင်းမလားဒါဖြစ်ရင်ကောင်းမလားဆိုပြီးတော့ तू ဖြည့်စည်းဖို့အတွက်မလုပ်နေရတော့တောင်းတနေတာဒါဘုံဘုံတွေးမိတာကိုပြောတာပေါ့နော်ဒေသနာလေးကိုဘုံစိတ်ထဲမှာဒီလိုများဆိုလိုသလားလို့တွေးကြည့်တာပေါ့ဒီမှာဟောထားတာကတော့ဗာလဲတောကပတိဒေဝဒုက္ခဒေါမနတာဥပါယတာတရားတွေကိုပယ်လိုက်ပြီးဆိုတာ ਨੇ အဲ့ဒီလူရဲ့စိတ်ထဲမှာတောင့်တမှုမရှိဘူးတဲ့အဲ့ဒီကြတော့မှ तू ကချမ်းသာတယ်လို့ဟောတာ အပရိတတံဒုက္ခံဝိဟရတိတောင့်တမှုမရှိတဲ့ပုဂ္ဂိုလ်ဟာချမ်းသာပြီတဲ့ဘာမှ तू မရခြင်းမို့လေ तू က तू तू तू ပြည့်စောတော့ပြောသလိုနဆင်းရဲတာတွေမရှိတဲ့အခါကျတော့ तू မတောင့်တဘူးမတောင့်တတော့နောက်ထပ်ရခြင်းလို့ဖြစ်ရတဲ့ဒုက္ခလည်း तू မှာမရှိဘူးအဲ့ဒီချိန်ကြမှာဘာဖြစ်တယ်လို့ဟောတော့ဒီမှာမြတ်စွာဘုရားချမ်းသာတယ်လို့ဟောတာနော်ဒါလေးကိုဘုံဘုံအသေးစိတ်လေးခုစိတ်ရှိလက်ရှိပြောနေတာဟုတ်လားတောကပရိဒေဝဒုက္ခဒေါမနတဥပါယတာတရားတွေကိုပယ်လိုက်ရင်မတောင့်တဘူးမတောင့်တရင်ချမ်းသာတယ် ဟုတ်လားချမ်းသာပြီဆိုရင်ဘာပြောတုံးလဲဒုက္ခဝိရာတိဘိက္ခုတည်ငါနေဖို့တော့ဒီဟုတ်စတိတဲ့အဲ့ဒါလို့ချမ်းသာဆိုတာနေတဲ့ပုဂ္ဂိုလ်ဟာတည်ငါငြိမ်းအေးခြင်းငြိမ်းအေးနေတဲ့ပုဂ္ဂိုလ်လို့ဆိုရမယ်တဲ့တည်ငါဆိုတာဒီနေရာမှာငြိမ်းအေးစရာအကြောင်းလေးရှိလို့ငြိမ်းအေးသွားတဲ့သဘောအမဉ္ဇဉ်ဖူဉ္ဇဉ်နဲ့ကိလေသာကိုပယ်လိုက်လို့သာဝရငြိမ်းအေးသွားတဲ့သဘောကိုဆိုလိုတာမဟုတ်သေးဘူးအဲ့တော့ဒီချမ်းသာလောက်ကိုတော့ဘုံဘုံတို့ကမျှို့ကို ပြီးတော့ရအောင်လှုပ်တဲ့နေပေါ့ဟုတ်တယ်မဟုတ်လားအဲ့တော့ဒီချမ်းသာရအောင်ဘယ်လိုလုပ်မလို့ဒီမှာနီလန်တန်ဖိုးဖြတ်လို့မရဘူးနော် ရုပ်တရားနာမ်တရားခန္ဓာ၅ပါးတရားအစုကိုအနိစ္စဒုက္ခဝိရိနာမဓမ္မမမြဲတဲ့တရားတွေမကောင်းတဲ့တရားတွေဖောက်လဲဖောက်ပြန်ဖြစ်တတ်တဲ့တရားတွေလို့အမှန်အကန်သိမယ်ဆိုရင်တောကပရိဒေဝဒုက္ခဒေါမနတဥပါယတာတရားစုံ၅မျိုးကိုပယ်နိုင်မယ်အဲ့ဒီတရားစုံ၅မျိုးကိုပယ်လိုက်ပြီဆိုတာ ਨੇ တောင့်တမှုမရှိဘူးတောင့်တမှုမရှိဘူးဆိုရင် ချမ်းသာပြီအဲ့ဒီလိုချမ်းသာနေတဲ့ယဟန်ကိုတည်ငါငြိမ်းအေးသူလို့ခေါ်တယ်တဲ့ဘလောက်ကောင်းတော့ဟုတ်လား ဒါပွားများခြင်းအပြင်ဘုန်းဘုန်းတို့ရဲ့စိတ်နှလုံးမှာလောင်ကျွမ်းမဲ့သောကပတိဒေဝတွေကိုမလုပ်တာတော့တားဆီးတာပေါ့ဟုတ်လားဒါကြောင့်ပွားများတဲ့နီးနဲ့ကြိုးစားရမယ်ဆိုတာအဲ့ဒါကိုပြောတာဟုတ်လားအဲ့တော့ဒီအနိစ္စဒုက္ခဝိရိနာမဓမ္မကိုဘုန်းဘုန်းတို့သိဖို့ဆိုလို့ရှိရင်ဘယ်လိုလုပ်မလို့တတိပဋ္ဌာန်ကို အားကိုးရမယ်နော်ဖြစ်တိုင်းဘုန်းဘုန်းတို့တတိထားတဲ့နော်အလေးအကျင့်ကိုလေ့ကျင့်ရမယ်ရုပ်ပဲဖြစ်ဖြစ်နာမ်ပဲဖြစ်ဖြစ်ဟုတ်လားဘယ်ဖြစ်ချင်းကိုမဆိုမြင်တာပဲဖြစ်ဖြစ်ကြားတာပဲဖြစ်ဖြစ် ဘလို့အနေထားမျိုးမှာဘလို့နေရာမျိုးမှာမဆိုဖြစ်နေတဲ့သဘာဝကိုဖြစ်နေတဲ့အတိုင်းလေးအတိအမှတ်ပြုနေတာကိုယ်ခန္ဓာမှာတတိလေးကပ်ပြီးတော့နေတဲ့အလေ့အကျင့်ပေါ့အမွန်မြတ်ဆုံးအလေ့အကျင့်ပဲသူကအကျိုးရလက်အကြီးမားဆုံးပဲဘာဖြစ်လို့တော့အဲ့ဒီလိုတတိကပ်ပြီးတော့နေတဲ့အလေ့အကျင့်ကိုလေ့ကျင့်မှများလို့ရှင်ကိုတတိကပ်နေတာဘယ်ရာရဲ့ပုံမှာတတိကပ်နေတာတော့ယုံနံရဲ့ပုံမှာတတိကပ်နေတာအဲ့တော့ယုံနံကဘလို့ယုံနံတုံးဆိုတော့ယုံနံကအနိစ္စဖြစ်တတ်တဲ့ယုံနံတတိယဖြစ်အနိစ္စဖြစ်နေတဲ့ယုံနံဟုတ်လား အနိစ္စဖြစ်နေတဲ့ယုံနံကိုကိုကသတိကပ်နေတဲ့အခါကျတော့အနိစ္စကိုမသိဘဲနဲ့ဘယ်နေမတော့သတိဆွဲမြဲလာတာနဲ့အမျှအနိစ္စကိုသိလာဟုတ်လားအနိစ္စကိုသိရင်ဒုက္ခကိုသိလာမယ်အနိစ္စဒုက္ခတွေကိုသိပါများလာရင်အော်ဒါတွေကဘာမှစိတ်မချရတဲ့ဖြစ်ချင်တယ်လို့ဖြစ်နေတဲ့တရားတွေပါလားလို့ဝိပရိနာမဓမ္မကိုလည်းဘာဖြစ်လာမှာတော့သိလာမယ်အဲ့ဒါလို့သိလာလို့ရှိရင်တောကပရိဒေဝကိုငြိမ့်စေမယ်တောကပရိဒေဝငြိမ့်ရင်မတောင့်တအောင်မတောင့်တရင်ချမ်းသာမယ်ချမ်းသာရင်တတင်ကငြိမ့်အေးတယ်ဒီလိုပြောတာဟုတ်လား ဒါကြောင့်တတိပဋ္ဌာန်ဘာဝနာကိုပွားများခြင်းအပြင်အနိစ္စဒုက္ခဝိပရိနာမဓမ္မကိုသိအောင်လုပ်ရမယ်အဲ့ဒါကိုသိလို့ရှိရင်တော့တရားကသူ့ဟာသူဘာဖြစ်သွားမှာတော့တောကပတိဒေဝကိုဖေရှားတဲ့လုပ်ငန်းကိုလှုပ်သွားမယ်ပေါ့အဲ့ဒါကိုဘုန်းဘုန်းတို့ဘာလုပ်ရမှာတော့လေ့ကျင့်ရမယ်နော်ပွားများတဲ့အလုပ်ကိုဘာလုပ်ရမှာတော့လေ့ကျင့်ရမယ်တောကမဖြစ်ချင်ဘူးဆိုရင်ဟုတ်လားခက်တာကတော်တော်များများကနော်တောကမဖြစ်ချင်တာကိုသိကြရလားလို့မေးခွန်းထုတ်ရမလို့တောင်ရှိနေရုပ်တရက်မေးလိုက်ရင်တော့ တောက်ကတွေဘယ်သူဖြစ်ချင်မတော့ငိုရတဲ့ကိစ္စကြီးဘယ်သူလုံးချင်မတော့လို့ဖြေကြမှာပဲဒါပေမဲ့မထင်နဲ့နော်မှန်မြင်ကြီးရှိထားပြီးတော့မှန်မြင်တွေကပြတဲ့အယုတ်တွေကြည့်ပြီးတော့ငိုနေကြတဲ့လူတွေအများကြီးမရှိဘူးလားဟဲ့တောကကိုမကြိုက်လို့လားကြိုက်လို့ပေါ့သူတို့တောကအဆင့်တောင်မဟုတ်ဘူးငိုတဲ့အဆင့်ကိုတောင်ကြိုက်တာနော်ငိုရပြီဆိုရင်တော့ဘလို့ပြောတော့ဟဲ့ကောင်းလိုက်တဲ့ဇက်ဇလန်နင်းကြည့်ကြည့်ပါလားလို့သူမျက်တောင်ဖို့ညှိလိုက်သေးတယ်ဟုတ်လားစဉ်းစားကြည့်ပေါ့ဟုတ်လားအဲ့ဒါဘာလုပ်နေတာတော့တောကဖြစ်ဖို့လေ့ကျင့်နေတာလေသူတို့ကဟုတ်လား တောကဖြစ်ဖို့လေ့ကျင့်ရင်လည်းတောကငြိမ်းဖို့ပဲမျှော်လင့်နေပြန်တယ်။အော်အလွန်ကပောက်တိကပောက်ချနိုင်တဲ့လူတွေလိုပဲဆိုရမလို့ဖြစ်နေတယ်ဟုတ်လား။မျှော်လင့်တာတော့တောကငြိမ်းဖို့မျှော်လင့်တာပဲ။ဒါပေမဲ့လေ့ကျင့်နေတာတော့တောကဖြစ်အောင်လေ့ကျင့်နေ။အဲ့ဒီဇလန်းတွေဆိုတာအလေးညာတွေကြီးပဲလေအကုန်လုံး။ဟုတ်လား။စဉ်းစားကြည့်နော်။ဘဝကြီးကိုကစားတကယ်တမ်းကအလေးညာကြီးပဲ။နော်ရုပ်တွေနဲ့နေကိုကစားပြီးတော့လိန်ညာတက်တဲ့သဘောတွေပဲ။ပုဂ္ဂိုလ်ရဲ့စိတ်ကိုအမြဲတမ်းလိမ်ညာနေတယ်ပုဂ္ဂိုလ်တ attva လို့ထင်အောင်အကောင်းတွေလို့ထင်အောင်မြဲတဲ့တရားတွေလို့ထင်အောင်တန်ဖိုးရှိတဲ့အရာတွေလို့ထင်အောင်လိမ်နေတယ် ဟုတ်လားအဲ့ဒီအလိန်ကိုဖြေဖို့မဆိုထားနဲ့အဲ့ဒီအလိန်ထက်များစွာအပေါ်သားဆန်တဲ့ကြမ်းထမ်းတဲ့အပေါ်ယံအလိန်တွေထဲမှာတောင်လူတွေကအလိန်ခံကျင်လွန်းလို့ဒီအလိန်ညာတွေထဲမှာကိုမလုပ်နိုင်ပျော်တယ်ဟုတ်လားတကယ်ဆိုလို့ရှင်ဒါပါတော့နော်ရှေ့ရဒါရိုက်တာကနေပြီးတော့မီးထိုးပြပြီးတော့လူဆလင်းကလေးကဝိုင်းအောင်ပြီးတော့မလုပ်နေတာတော့မှတ်တမ်းတင်တာဒါလေးတွေစုဆောင်တီးဖြတ်ပြီးတော့ပြတာဟုတ်လားကြည်ရင်ကြည်ရင်ကြည်ရင်ကြည်ရင်နဲ့တိတော့တိပါတယ်သူတို့ပြောလိုက်ရင်မတိဘူးလို့တော့မရှိပါဘူးဒါပေမဲ့ အဲ့ဒီအလိမ်ညာခံရင်းနဲ့ပဲအချိန်ကုန်တဲ့အချိန်တွေအများကြီးမရှိဘူးလားဒါစိတ်ကိုဖုံဖုံထင်တယ်ဒါပေါ့မတွန့်နဲ့နော်ပါတော့ဩကိုယ်စိတ်ထဲမှာမှားဖို့အတွက်အမှားတွေကယုံထွက်ဖို့မစင်သာဘူးပို့ပို့ပြီးတော့အမှားလွယ်အောင်လေ့ကျင့်နေရရောက်တယ်လို့ထင်ဟုတ်လားအဲ့တော့ तू ဟာကိုယ့်ရဲ့တောကပရိဒေဝဖြစ်เสียရဘူးတောကပရိဒေဝဖြစ်ရတာတဲ့အားမရလို့ နော်ဇလန်းတွေကလိန်ညာထားတဲ့လူရဲ့ကိုစားသူကရော့ပြီးတော့မလုပ်ပေးတာတောကပတိတွေကဖြစ်ပေးတာဟဲ့လာတော့မကြည့်စားဟာစိုးရင်တော့ဒါကိုကြည့်ရင်းနဲ့စိုးရင်နေကြတာတချို့မရှိဘူးလားဟာဘလို့ဖြစ်တော့မှာဟာဒါဘာလို့ဒီလိုဖြစ်ရတာတော့မကျေနပ်နေတာဗဒီမှန်မြင်ကြီးကြည့်ပြီးတော့ဖြစ်နေတော့မကျေနပ်နေတာပေါ့နော်ကိုဘဝမှာမကျေနပ်စရာတွေအများကြီးကိုမကျေနပ်ရတာကိုအားမရလို့အငှားပတ်စံကုန်ခံအချင်းကုန်ခံပြီးတော့ဒီဒီဝီကြီးရှေ့မှာဘာလုပ်နေရတော့မကျေနပ်နေတာစိုးရိမ်နေတာပြီးရင်ဘာဖြစ်တော့ငိုတောင်ငိုသေးတယ်ဟုတ်လား အဲ့ဒါတွေကိုကြည့်မယ်ဆိုရင်လူတွေဟာမစိုးရိမ်ကြဘူးလို့မစိုးရိမ်ချင်ပါဘူးလို့ပြောတဲ့စကားကိုယုံဖို့တောင်ခက်တယ်လို့ရှိတယ်ပေါ့ဒါပေမဲ့တကယ်တကယ်ကတော့မစိုးရိမ်ချင်ပါဘူးဟုတ်လားသို့တော်လည်းပဲစိတ်ရဲ့ဒီဆာလာမှုရဲ့နယ်ပယ်တွေကကျေလွန်းတယ်သူကဟိုကလည်းရခြင်းဒီကလည်းရခြင်းနောက်ဆုံးသူကမကောင်းတာတွေလည်းရခြင်းနေတော့တာပဲလေစိုးရိမ်တာလည်းရခြင်းနဲ့ငိုတာလည်းရခြင်းနဲ့ကြောက်တာလည်းရခြင်းနဲ့တချို့သေးရဲကကြောက်ကြောက်နဲ့ကိုထိုင်ကြည့်နေတယောက်ထဲတောင်မကြည့်ရလို့အဖော်ညှိပြီးတော့ထိုင်ကြည့်နေတယ်ဟုတ်လား ဒါဘာတွေလုပ်နေကြတာတုံးလို့မေးရင်အချိန်ကုန်ခံပြီးတော့ဘာတွေလုပ်နေကြတာတော့အမှားတန်တရားကိုရှည်တဲ့ရှည်အောင်လုပ်တာပေါ့နော်တစ်ချိန်မှသူအမှန်တရားပဲသွားမယ်ဆိုရင် तू အဲ့ဒါပိုးပြီးတော့ तू အဲ့လိုလူမျိုးဟာယုံရလိမ့်မယ်လို့ဦးဇင်းကတော့ထင်တယ်ပေါ့ဟုတ်လား तू ခြေခဲ့တဲ့လောက် तू ပြန်ဖြေရမယ် तू မှားခဲ့တဲ့လောက် तू မှန်ဖို့အတွက် तू ပြန်ပြီးတော့ကြိုးစားရလိမ့်မယ်ဟုတ်လားဒါကြောင့်မလို့ဘုံဘုံတို့ကတော့ကဖြစ်အောင်မလိကျင့်တဲ့မှုပေါ့နော်ငိုရအောင်အငိုမြဲမလိကျင့်တဲ့မှုသူတို့ကအငိုလိကျင့်နေတယ်လို့ဖြစ်နေတယ်ပေါ့နော် စိတ်တူတာကိုလေ့ကျင့်တယ်လို့ဖြစ်နေတာအဲ့တော့အရန်ကျွမ်းကျင်နေတယ်အလိန်ညာတောင်စိတ်တူနေမှာတော့တကယ်ဆိုရင်ဟာအကြီးအကျယ်တိုးပြီပေါ့အဲ့ကျတော့ဟုတ်လားအဲ့တော့လူတွေဆင်းရဲတာနေသေးတယ်လို့ပြောရမလို့ဖြစ်နေတယ်နော်ဟုတ်လားအဲ့တော့လေ့ကျင့်ရမှာတကယ်တမ်းဘာတော့အမှန်တရားကိုသိအောင်လေ့ကျင့်ရမှာတတိပဋ္ဌာန်ကိုလေ့ကျင့်ရမှာကိုယ်နေပေတဲ့ကိုကျက်စားရမယ်လို့မြတ်စွာဘုရားတော့အဲ့လိုဟောတယ်ဟုတ်လားကာမဂုဏ်နေပေမှာကျက်စားရင်ဘေးရောက်မယ်ဘေးတင့်မယ်ပေါ့ဟုတ်လား ကိုယ်နဲ့ပဲကိုချက်စားရင်ဘေးမရောက်ဘူးကိုယ်နဲ့ပဲဆိုတာဘာပြောရအောင်ဒီယုံနာခန္ဓာကိုနော်တတိထားပြီးတော့နေတဲ့တတိပဋ္ဌာန်တရားကိုကိုယ့်ရဲ့နယ်ပယ်လို့ပြောတာဟုတ်လားအဲ့ဒါကိုဘုံဘုံတော့လေ့ကျင့်ရမှာကိုအလေ့ကျင့်ရမှာဖြစ်နေတော့မှားနေတကယ်လို့မှန်ကန်တဲ့နီလန်းကိုဘုံဘုံတို့စောစောပြောခဲ့တဲ့နော်လေ့ကျင့်မယ်ဆင်ញင်တာပွားများတာဒါတွေကိုလေ့ကျင့်မယ်ဆိုလို့ရှိရင်အောင်မြင်သွားတယ်ပေါက်မြောက်သွားတယ်ဆိုရင်တောကပရိဒေဝနောက်ဆုံးဘာဖြစ်သွားမလို့လုံးဝငြိမ့်သွားအကြောင်းတရားကိုလုံးဝဖယ်ရှားနိုင်တဲ့အဆင့်ပေါ့ နောက်မဲ့ညာပုံညာအစင်းစင်းရမယ်ဆိုရင်အဲဒါဘာဖြစ်မလဲတောကပတိတွေကအစင်းစင်းဘာဖြစ်သွားမလို့ငြိမ်းသွားမယ်နောက် မြတ်စွာဘုရားလက်ထက်ကမန္လိကာဗန္ဓုလစစ်သူကြီးရဲ့ကတော်မန္လိကာဆိုတာရှိတယ်နောက်ကောသလမင်းကြီးရဲ့မိဖုရားလည်းမန္လိကာနာမည်တူနော်ဗန္ဓုလစစ်သူကြီးရဲ့မိဖုရားမန္လိကာတော့အရိယာကြီးသူကသူတော်ကောင်းမကြီးပေါ့နော်အဲ့ဒါဒီနေ့ရှင်သာတိဗုဒ္ဓရာမှုပြုတဲ့တန်ဃာတွေကိုဆွန့်ကပ်ရင်းနဲ့အဲထောပတ်အိုဝါကြကွဲသွားတယ် ကျွန်မလေးတယောက်ကထောပတ်တွေစွန့်ကပ်ဖို့အတွက်ချက်ချပြုတ်ကြရင်းနဲ့ဟုတ်လားပြင်ကြဆင်ကြရင်းနဲ့ထောပတ်အူကြီးကြာကွယ်အဲ့တော့ရှင်သာရိပုတ္တရာသတိပေးတယ်ကုသိုလ်လိုရင်အကုသိုလ်ဖြစ်မှာဆိုလို့မလေးကစိတ်ထဲမှာမကောင်းတဲ့စိတ်တွေမဖြစ်နဲ့ကွဲတတ်တဲ့အရာမို့လို့ကွဲတာလို့အောင်မေးအဲ့လိုလှမ်းပြီးတော့ပြောတော့မလေးကသူ့ရင်ဘတ်ကြားထဲမှာထိုးထားတဲ့စာလွာလေးထုတ်ပြတယ်တဲ့အရှင်ဘုရားဒီမှာဒီနေ့မနေ့ပဲတပည့်တော်ရဲ့လင်ယောက်ျားဖြစ်တဲ့ဗန္ဓုလစစ်သူကြီးနဲ့ ဒါ၃ချိတ်၃ယောက်မင်းဖြစ်မင်းတန်တင့်လို့အကုန်လုံးတေကြတယ်အသက်ခံရတယ်ဥဒရမင်းရတတ်တာသူတို့ဇလန်တွေပြောရရင်ရှည်ကြီးပဲဟုတ်လားအချမ်းရအလွန်ကြီးတဲ့အနေထားနဲ့တယောက်တည်းပဲကြံတော့တယ်ယောက်ျားလည်းမရှိတော့ဘူးတားတွေလည်းမရှိတော့အကုန်တေသွားတယ်အဲလိုပျက်စီးမှုကြီးနဲ့ကြုံတာတောင်တပြည့်တော်ဟာအိမ်တွေမပြက်အခုဆွန့်ကပ်နေနေတယ်ဒီထောပါအိုးတိုးကြကွယ်တာနဲ့တပြည့်တော်ဘာမှမဖြစ်ပါဘူးဗျာလို့ရှောက်တယ်ဒါဘာလဲဆိုတော့ စောတော်ကဆင်ခြင်အားပွားများအားတွေပြည့်လို့မညံဖူညံကိုရထားလို့သူတို့ဟာနော်တောက်လောင်ခွင့်နော်တောက်လောင်ခွင့်ကြုံရင်တောက်လောင်မဟဲ့လို့အရင်သင့်ပြင်နေတဲ့တောကပတိဒေဝဘေးတွေကနေဘာဖြစ်သွားတော့လွတ်မြောက်သွားကြတာပေါ့ဟုတ်လားဒါကြောင့်ဘုမနို့ရဲ့စိတ်နှလုံးမှာနော်လောင်ကျွမ်းစရာအကြောင်းကြုံလာရင်လောင်ကျွမ်းမှုနော်အရန်သင့်ပြင်းနေတဲ့တောကပရိဒေဝမီးတွေမတောက်ချင်မှုမလောင်ချင်မှုဆိုရင်ဘာလုပ်ရမလို့မဉ္ဇဉ်ပူညာရအောင်ကြိုးစားနိုင်ရင်တော့အကောင်းဆုံးပေါ့အဲ့ဒါတော့လုံးဝငြိမ့်သွားမယ်ပေါ့ဟုတ်လား အဲ့ဒီအဆင့်ကိုမရသေးဘူးဆိုရင်တောင်မှနေဖို့ပါဖို့မလုပ်ကြမှာတော့စူးစမ်းကြရမှာဟုတ်လားဒါပြောရင်းနဲ့နော်အချိန်ဟာရှေ့ပြီနော်ဟုတ်လားအဲ့တော့ဒီနေ့အတောကမင်္ဂလာနော်ပျက်စီးမှုနဲ့ကြုံလာရင်စိုးရင်ချင်းငိုကြွေးခြင်းဆိုတဲ့မိတော့မီးလျံတွေကိုကိုနော်မလောင်ကျွမ်းအောင်စူးစမ်းပြီးတော့ထိနိုင်သိနိုင်တာမင်္ဂလာဆိုတာနဲ့ပတ်သက်ပြီးပြောရနော်အဲ့တော့ပြောခဲ့တာလေးပြန်ပြီးတော့နှိမ့်ချုပ်ကြည့်မယ်ဟုတ်လားတောကဆိုတာပါလေ ဒုက္ခဆိုတာပျက်စီးမှုတွေ့မှလေလားဟုတ်လားသို့မဟုတ်ပျက်စီးမှုတွေတွေ့လာပြီအဲ့ဒီလိုအနေအထားမျိုးမှာစိတ်ထဲမှာဆွေရင်နဲ့ပူဆွေးတဲ့ပူလောင်တဲ့သဘောကိုဘာလို့ခေါ်တော့ဒုက္ခဟုတ်လားအဲ့ဒီဒုက္ခဘာကြောင့်ဖြစ်လဲအတ္တဒီပသုတ်တံယနောက်တက္ကာယဒိဋ္ဌိငါလို့ထင်တဲ့အမြင်မှားကြောင့်ဖြစ်တယ်ဟုတ်လားနောက်ဘုံဘုံတို့ပိယဇာတိကသုတ်တံယချစ်ချင်းဆိုတဲ့လောဘတရားကြောင့်အဲ့ဒီတောကပရိဒေဝတွေဟာဖြစ်ပေါ်နေတယ် အဲ့ဒါလို့ဆိုရင်အကြောင်းတရားကိုပယ်တတ်နိုင်ဖို့နော်ဒုက္ခဆိုတဲ့အကျိုးရလက်မဖြစ်အောင်နော်တက္ကာဒိဋ္ဌိနဲ့လောဘဆိုတဲ့အကြောင်းတရားကိုပယ်တတ်နိုင်ဖို့ဘုံဘုံတို့နီလန်နှမျိုးဆင်ញင်ခြင်းရယ်ပွားများခြင်းရယ်ဟုတ်လားအိုနာသေးကွဲကံတဲ့အမြင်နေတိုင်းရှုဒါကိုဘယ်လိုရမလို့ဆင်ញင်ရမယ်တသက်တည်အနေနဲ့နော်စမ်းသပ်မှုမှာနော်အစဉ်ပြေပြေကြော်လွှတ်သွားကြတဲ့မိသားစုတစုအကြောင်းဥဒကဇက်လူတိုင်းကြာဝနာဝရှိတဲ့ဇက်တော်ပြောပြတယ်နော် ဟုတ်လားဆင်ញင်ခြင်းရဲ့အကျိုးကျေးဇူးဟုတ်လားပွားများဖို့အတွက်အတ္တဒီပသုတ်တံမှာလာတဲ့နှစင်းသားတွေကကောင်းတဲ့အကြောင်းအရာလေးကိုဘုံဘုံတို့ပြောပါတယ်နော်အဲနောက်ဆုံးဘုံဘုံတို့မဉ္ဇဉ်ဖုန်ဉ္ဇဉ်ရအောင်အောင်မြင်အောင်မြန်စူးစမ်းသွားနိုင်မယ်ဆိုရင်မန္လိကာတို့လိုအလွန်ကြီးမားတဲ့လောကရန်ကြီးနဲ့ကြုံတာတော့မတုံမလှုပ်နော်ကြော်လွှားနိုင်တယ်အနေကလောကရန်ကြုံမဖြုံတမ်းဖို့ဆိုတာလည်းပဲဒါအကျုံးဝင်နေတယ်ပေါ့ဟုတ်လားဒီနေ့တော့ပါတော့အတောကမင်္ဂလာ စိုးရိမ်မှုကင်းခြင်းဟာမင်္ဂလာတရားဟုတ်လားဒါကြောင့်ဘလို့လောကရန်နေနဲ့ပဲတွေ့တွေ့ဘလို့ပျက်စီးမှုတွေနဲ့ပဲကြုံကြုံကိုယ့်ရဲ့စိတ်ကိုတောကမီမလောင်အောင်တော့ကြိုးစားပြီးတော့မင်္ဂလာတရားနဲ့ပြည့်စုံအောင်နေနိုင်ကြပါစေလို့ဘုံဘုံတို့ဆန္ဒပြုပြီးတော့ဒီကနေ့ကြိုးပမ်းအထောက်ကြရသောဒါနသီလတမာတိပညာကုသိုလ်ကောင်းမှုအဆုစုတို့ရဲ့အစွမ်းတတ္တိကြောင့်ဘုရားတပည့်တော်တို့သည်မဉ္ဇဉ်ဘုညံမျက်နှိပ်ပံကိုလင်းမြန်ထုတ်ချောက်မျက်မှောက်ပြုပြရစေကုန်သာဟု ပတ္တနာအောင်စုပြုကြကုန်ရာတည်း